1960ခုကဆုံလာဆန်း2ရက်အင်္ဂလိပ်လို69ခု4လ16ရက်1360ခုအနေနဲ့ဒီကနေ့နောက်ဆုံးနေ့လက်ပြန်ဆိုရင်တော့1361ခုနှစ်ဆန်းတရက်နေ့ပန္တိတာရမရွှေတောင်ကုန်းသာသနာရိပ်သာမှာဒီကနေ့တချမ်း အတဏိမှာတရားဟောဖို့အလဲကျပါတယ်ဒီတရားမဟောမီမြတ်စွာဘုရားဟောကြားခဲ့တဲ့ဂါထာလေးတစ်ပုဒ်ကိုသတိရမိပါတယ်အဲ့ဒီဂါထာလေးကတော့အန္တိဘူတောအယံလောကောတနုကိဋ္ဌဝိပတ္တိတကုနောဇာလမုတ်တောဝအဘောတက္ကာယဂစ္စတိအဲ့ဒီဂါထာလေးရဲ့အဓိပ္ပာယ်ကတော့ ဒီလောကီလူသားတွေဟာပညာမျက်စိကန်းနေကြတဲ့အတွက်အကန်းတွေလိုပဲဖြစ်နေကြပါလေအဲဒီလောကီလူသားတွေတဲကအ ਨੇ စုသောလူတွေသာဝိပဿနာဉာဏ်မျက်စိနဲ့မြင်နိုင်တဲ့အစွမ်းရှိကြပါတယ်ဒီနေရာမှာ မြတ်စွာဘုရားကဥပမာလေးပေးပြီးတော့အမင်းရှိခဲ့ပါတယ်အင်မတန်ကျွမ်းကျင်တဲ့မုဆိုးတယောက်ကပိုက်ကွန်နဲ့ငုံငှက်ကလေးတွေကိုဖမ်းလိုက်ပါတယ်ပိုက်ကွန်နဲ့ဖြန့်ပြီးတော့အဲ့ဒီလိုဖမ်းလိုက်တဲ့အတွက်အဲ့ဒီပိုက်ကွန်ထဲမှာငုံငှက်ကလေးတွေအကုန်လုံးအဲ့ဒီပိုက်ကွန်ထဲမှာမိသွားတယ်အဲ့ဒီလိုမိသွားတဲ့ ငုံညက်ကလေးတွေတဲကတကောင်တလီသာအဲ့ဒီပိုက်ကွန်တွေကလွတ်ထွက်တယ်ဆိုတာရှိနိုင်ပါတယ်ရှိပါတယ်အဲ့ဒီလိုပဲလောကကြီးမှာတည်ခြင်းတရားလို့ခေါ်တဲ့ပိုက်ကွန်ကြီးနဲ့လောကတ attva တွေကိုတည်မင်းကနေပြီးဖြန့်ပြီးဖမ်းတဲ့အခါမှာတည်မင်းအဲ့ဒီအဖမ်းခံရတဲ့တ attva တွေတဲက အများစုကငရေတရိษံပြိတ္တာအတုရကေဆိုတဲ့အပေလေးပုံကိုရောက်ကြပါတယ်ပိုက်ကွန်လေးကနေပြီးတော့ငုံငက်ကလေးတကောင်ကလေးသာလွတ်ထွက်လာတယ်လို့ပဲလောကလူသားတွေတဲကအနည်းငယ်သောတတ္တဝါတွေသာ နတ်ပြည်ရောက်နိုင်တဲ့သူတွေရောက်တယ်ဓမ္မပြည်ရောက်နိုင်တဲ့သူတွေရောက်တယ်လူပြည်ရောက်နိုင်တဲ့သူတွေရောက်တယ်နိဗ္ဗာန်ရောက်နိုင်တဲ့သူတွေရောက်ကြပါတယ်တဲ့ဒီစကားအရာဒီကနေ့ပန္တိတာရမရွှေတောင်ကုန်းသာသနာရိပ်သာတရားအတွင်းလာပြီးတော့တရားရှုမှတ်ကြတဲ့ယောဂီတွေရန်ကုန်မြို့အပြင် အခြားအခြားမြို့တွေကလည်းလာပြီးတော့တရားရှုမှတ်ကြရန်ကုန်မြို့မှာလည်းပဲရန်ကုန်မြို့နယ်အသီးသီးကလာပြီးတော့ရှုမှတ်ကြပွားများကြအားထုတ်ကြအဲ့ဒီရှုမှတ်ပွားများအားထုတ်တဲ့ပုဂ္ဂိုလ်တွေဟာကိုယ်ဆံရဆံရမြို့ရဲ့လူဦးရေနဲ့ရေတွက်လိုက်မယ်ဆိုရင်တော့အမတန်နည်းတဲ့လူဦးရေပါပဲဒီတော့ဒီမှာလာပြီးတော့ဒီလိုအားထုတ်ကြတာဟာဘာအတွက်လဲဆိုတော့ အပြင်မှာနေလို့ရှိရင်တော့ပညာမျက်စိကန်းနေတဲ့အတွက်အကန့်တပွဲလူလူထဲမှာလူအများစုထဲမှာပါဝင်သွားမှာပဲဒီမှာလာပြီးတော့တရားရှုမှတ်ကြတဲ့တတိပဋ္ဌာန်တရားရှုမှတ်ကြဝိပဿနာတရားပွားများအထောက်ကြဝိပဿနာမျက်စိဝိပဿနာဉာဏ်မျက်စိရအောင်ဆိုပြီးတော့လာပြီးတော့အထောက်ကြအထောက်ကြတဲ့ပုဂ္ဂိုလ်ဟာအ ਨੇ စုပဲရှိပါတယ်ဒီအမတန်တန်ဖိုးရှိတဲ့လက်ဝတ်တန်စာယရနာတွေဆိုတာ လူတိုင်းမဝတ်ဆင်နိုင်ကြပါဘူးရှိပုံရှိကံရှိတဲ့သူတွေပဲဝတ်ဆင်နိုင်ကြအဲ့ဒီလိုပဲဒီပဏိတာရမရွှေတောင်ကုန်းသာသနာရေးတာမလာပြီးတော့တရားအားထုတ်ကြတဲ့ယောဂီသူတော်စင်တွေယဟန်ယောဂီတွေလည်းပါတယ်ကိုရင်ယောဂီတွေလည်းပါတယ်သိခါရှင်ယောဂီတွေလည်းပါတယ်အမျိုးသားယောဂီတွေလည်းပါတယ်အမျိုးသမီးယောဂီတွေလည်းပါတယ် ဒီထဲမှာအရွယ်ကြီးတဲ့ပုဂ္ဂိုလ်တွေလည်းပါတယ်အရွယ်အလယ်လတ်ပုဂ္ဂိုလ်တွေလည်းပါတယ်အရွယ်ငယ်တဲ့ပုဂ္ဂိုလ်တွေလည်းပါတယ်အမျိုးစုံပါကြအဲ့ဒီပုဂ္ဂိုလ်တွေဒီမှာလာပြီးတော့တတိပဋ္ဌာန်ဆိုတဲ့အစင်တန်စာဝိပဿနာဆိုတဲ့တန်ဖိုးမဖြတ်နိုင်တဲ့အစင်တန်စာကို လာပြီးဝစ်ဆင်နေကြတယ်မနေ့အိယာထကနေပြီးတော့ညအိယာဝင်သည့်အထိတရားတွေမှတ်ကြတယ် မှတ်တိုင်းမှတ်တိုင်းတတိပဋ္ဌာန်အစဉ်တန်စာဝိပဿနာအစဉ်တန်စာတွေကိုဝိစင်ခွင့်ရနေကြတယ်ဒီလိုဝိစင်ခွင့်ရတာဟာရှိဖို့ရှိကံရှိလို့ဒီလိုဝိစင်ခွင့်ရနေတယ်လို့ကိုယ့်ကိုယ်ကိုနားလည်သဘောပေါက်နိုင်ပါတယ်အဲ့ဒီလိုနားလည်သဘောပေါက်လိုက်လို့ရှိရင်မိမိတို့ဒီလိုတရားအားထုတ်ခွင့်ရနေတာတရားအားထုတ်နေရတာကိုပြန်လဲစဉ်းစားလိုက်လို့ရှိရင်အာရကျေနပ်စရာကောင်းတယ်ဝမ်းသာစရာကောင်းတယ် နောက်တနည်းအားဖြင့်ဆိုရင်တော့လောကမှာအင်မတန်ကောင်းတဲ့အစီဩဇာပြည့်စုံတဲ့ကောင်းတဲ့အရာသာရှိတဲ့အစားအစာတွေဆိုတာတဲ့ဝမ်းမီပြက်နေတဲ့ပုဂ္ဂိုလ်တွေမစားနိုင်ဘူးကျမ်းမာရေးလည်းကောင်းဘုံကံလည်းကောင်းတဲ့ပုဂ္ဂိုလ်တွေမှစားနိုင်တယ်အဲ့ဒီလိုပဲတတိပဋ္ဌာန်ဆိုတဲ့ဝိပဿနာဆိုတဲ့တတိပဋ္ဌာန်လိုပဲပြောပြောဝိပဿနာလိုပဲပြောပြောအတူတူပါပဲအဲ့ဒီအစားအစာကိုစားနိုင်ခွင့်ရတဲ့ပုဂ္ဂိုလ်တွေဆိုတာက ရှိပုံရှိကံရှိတဲ့ပုဂ္ဂိုလ်တွေပဲစားနိုင်ခွင့်ရှိကြတယ်စားနိုင်ကြအဲ့ဒီစကားအရဆိုလို့ရှိရင်လည်းအခုတရားလာပြီးတော့ရှုမှတ်ပွားများအထုတ်နေကြတဲ့ယောဂီတွေဟာမိမိတို့ရဲ့အဖြစ်ကိုပြန်တွေးလိုက်လို့ရှိရင်အားရကျေနပ်စရာကောင်းပါလေဒီတော့ဒီမှာလာပြီးတော့တရားရှုမှတ်ကြတယ်ဝိပဿနာတရားရှုမှတ်ပွားများကြဝိပဿနာတရားရှုမှတ်ပွားများတဲ့ပုဂ္ဂိုလ်တွေဖြစ်တော့ ဝိပဿနာဆိုတာဘာလဲဆိုတာယောဂီတွေသိထားဖို့လိုအပ်ပါတယ်ဝိပဿနာဆိုတဲ့စကားလုံးကတော့သူပါဠိစကားလုံးမှာပဲဒါပေမဲ့လို့ဒီဝိပဿနာဆိုတဲ့ပါဠိစကားလုံးဟာမြန်မာဗုဒ္ဓသာသနာဝင်ပုဂ္ဂိုလ်တွေအတွက်တော့သူကကိုယ်မြန်မာစကားလိုပဲဖြစ်နေတယ်ဒါကြောင့်ဝိပဿနာဆိုတဲ့စကားလုံးကဘုရားသာသနာဝင်ဤအဖို့ ပို့မှာဆိုလို့ရှိရင်အမတန်ရင်းနှီးတဲ့စကလုံးရှိဖြစ်နေတယ်။ဒါပေမဲ့လို့အဲ့ဒီဝိပဿနာ အတိတ်ကဘယ်လိုလဲဝိပဿနာရဲ့အတိတ်ကအဲ့ဒီလိုကိုလုံနေတဲ့အလုပ်ရဲ့အတိတ်ကိုကိုကမသိဘူးဆိုလို့ရှိရင်လည်းဒါမကောင်းဘူးပေါ့။ကိုစီးထားတဲ့မြင်ဟာအထီလန်းအထီလအမလားဆိုတာမသိဘူးဆိုရင်မကောင်းဘူး။အဲ့ဒီလိုပဲကိုကတော့ဝိပဿနာအားထုတ်နေတယ်တတိပဋ္ဌာန်အားထုတ်နေတယ်ဝိပဿနာဆိုတာဘာလဲဘာအလုပ်တွေလုပ်နေကြတာလဲ အဲ့ဒီလိုမေးလာလို့ရှိမဖြေတတ်လို့ရှိရင်လည်းမကောင်းဘူးကိုလုံနေတဲ့အလုပ်ကိုဘာလဲဆိုတာသိမှဒါကောင်းတယ်ပေါ့ဒါကြောင့်ဝိပဿနာဆိုတာဘာလဲဆိုတာဒီကနေ့ဒီယောဂီသူတော်စင်တွေကို ရှင်းပြခြင်းပါတယ်နောက်ပြီးတော့ဝိပဿနာရှိလို့ရှိရင်ဘယ်လိုဟာတွေကိုရှုရမှာလဲဒါလည်းသိဖို့လိုပါတယ်ဒီလိုဝိပဿနာရှုတာဟာဘယ်လိုအကျိုးအတွက် ရှုရပါသလဲ ဒါလည်းသိဖို့လိုပါတယ်ဝိပဿနာရှုရင်ဘယ်လိုအချိန်အခါမျိုးမှာဝိပဿနာရှုရပါမလဲဒါလည်းသိဖို့လိုပါတယ်ဒီလိုဝိပဿနာရှုလိုက်တဲ့အတွေ့နောက်ဆုံးရောက်ရှိနိုင်တဲ့ပန်းတိုင်ကဘာပါလဲဒါလည်းသိဖို့လိုပါတယ်ဒီတော့နံပါတ်1ဝိပဿနာဆိုတာဘာလဲဆိုတဲ့ စကလုံးလေးရဲ့အတိပ္ပယ်ကိုမဟာသီဆရာတော်ဘုရားကြီးရှင်းပြထားတာရှိပါတယ်အဲ့ဒီအတိုင်းရှင်းပြပါဝိပဿနာဆိုတဲ့စကလုံးကပါဠိစကလုံးဖြစ်တယ်အဲ့ဒီပါဠိစကလုံးမှာဝိဆိုတဲ့စကလုံးကတစ်ခုပတနာဆိုတဲ့စကလုံးကတစ်ခုစကလုံးနှစ်ခုကိုပေါင်းပြီးတော့ဝိပဿနာလို့ခေါ်နေကြဝိဆိုတာက မမြဲတဲ့အချင်းအရာဆင်းရဲတဲ့အချင်းအရာအစိုးမရတဲ့အချင်းအရာအဲ့ဒီအချင်းအရာ၃မျိုးနဲ့ပတ္တနာဆိုတာကရှုမြင်တဲ့ဉာဏ်တဲ့အဲ့ဒီတော့ဝိပဿနာဆိုတာကမမြဲတဲ့အချင်းအရာဆင်းရဲတဲ့အချင်းအရာအစိုးမရတဲ့အချင်းအရာဆိုတဲ့အချင်းအရာ၃မျိုးနဲ့ ရှုမြင်တဲ့ဉာဏ်ကိုဝိပဿနာဉာဏ်လို့ခေါ်တယ်မမြဲတာကို ပါဠိလိုခေါ်တော့အနိစ္စဆင်းရဲတာကို ပါဠိလိုခေါ်တော့ဒုက္ခအစိုးမရတာကိုပါဠိလိုခေါ်တော့ဒုက္ခအနတ္တပါဠိလိုပဲဗမာရိယပူပြီးတော့နားရင်တယ်လို့ဖြစ်နေတယ်အနိစ္စလို့မြင်တဲ့ဉာဏ်ဒုက္ခလို့မြင်တဲ့ဉာဏ်အနတ္တလို့မြင်တဲ့ဉာဏ်ကို ဝိပဿနာဉာဏ်လို့ခေါ်ပါတယ်တဲ့ဝိပဿနာဉာဏ်ဆိုတာမမြဲဘူးဆင်းရဲတယ်အစိုးမရဘူးလို့ဗမာလိုပြောရင်တော့အစိုးမရဘူးလို့သိမြင်တဲ့ဉာဏ်ကိုဝိပဿနာဉာဏ်လို့ခေါ်ပါတယ်ဒီတော့တရားမှတ်နေကြတဲ့ပုဂ္ဂိုလ်တွေမှာတော့တရားစမှတ်မှတ်ခြင်းမှတ်ရတဲ့အာယုံရဲ့မမြဲဘုံဆင်းရဲဘုံအစိုးမရဘုံအနိစ္စသဘောဒုက္ခသဘောအနတ္တသဘောကို ချက်ချင်းသူက မြင်နိုင်သိနိုင်တာတော့မဟုတ်သေးဘူးအဲ့ဒီအနိစ္စဒုက္ခအနတ္တလို့မြင်တဲ့ဉာဏ်တွေရဲ့အရင်အခြေခံအနေနဲ့သိမြင်တဲ့ဉာဏ်နှမျိုးရှိသေးတယ်အဲ့ဒီနှမျိုးကနံပါတ်1ပါဠိလိုပြောရင်တော့နာမရူပပရိစေဒဉာဏ်တဲ့ပါဠိလိုဆိုတော့မြန်မာလူမျိုးတွေက နာမရှင်းမှု အတိပ္ပယ်မရှင်းမှု ဒါကြောင့်မြန်မာလူလည်းပြောပြမှသိမယ်နာမရူပပရိစ္ဆေဒဉာဏ်ဆိုတာကရုပ်နဲ့နာမ်ကို ပိုင်းခြားခွဲခြားပြီးတော့သိတဲ့ဉာဏ်နဲ့အဲ့ဒီဉာဏ်ဖြစ်လာသေးတယ်အဲ့ဒီဉာဏ်ဖြစ်ပြီးတဲ့နောက်မှာဒုတိယအနည်းနဲ့ဖြစ်ပေါ်လာတဲ့ဉာဏ်ကတော့ပစ္စယပရိက္ခဉာဏ်နဲ့အကြောင်းအကျိုးကိုသူက ခွဲခြားပြီးတော့သိတဲ့ဉာဏ် အဲ့ဒီဉာဏ်နှမျိုးဖြစ်ပြီးမှအနိစ္စပဲဒုက္ခပဲအနတ္တပဲလို့သိတဲ့ဉာဏ်นี่ဖြစ်ပါတယ်ယုံနာနှစ်ပါးကိုခွဲခြားပြီးသိတဲ့ဉာဏ်နဲ့အကြောင်းအကျိုးကို သိတဲ့ဉာဏ်နှမျိုးဟာအနိစ္စပဲဒုက္ခပဲအနတ္တပဲမမြဲဘူးဆင်းရဲတယ်အစိုးမရဘူးလို့သူတို့ကမြင်နိုင်တဲ့အစွမ်းတတ္တိမရှိကြသေးဘူးအဲ့ဒီအခြေခံဉာဏ်နှစ်ပါးက ဒါကြောင့်အဲ့ဒီအခြေခံဉာဏ်နှစ်ပါးကိုတော့ဝိပဿနာဉာဏ်လို့မခေါ်နိုင်သေးပါဘူးတဲ့ဒါပေမဲ့လို့လောကမှာတင်စားပြီးတော့ပြောတဲ့စကားတွေရှိတင်စားပြီးပြောတဲ့စကားက10မျိုးတောင်ရှိပါဠိစာပေမှာတော့အဲ့ဒီဟာကို ဥပ္ပစာ10ပါးလို့ခေါ်တယ်အဲ့ဒီတွေကနမူနာတစ်ခုထုတ်ပြရရင် ဒီကနေ့သွန်းစနေသွန်းစတော့ပဲဥဓမ္မတာမိကနေပြီးတော့မိုက်ကနေပြီးတော့သူ အမိန့်ရှိသွားတဲ့စကားလေးကြားလိုက်ရပါဘာလဲဆိုတော့ပြည်ပအမျိုးသားဆောင်မှာနေကြတဲ့ကိုရင်ကြီးဥစဉ်တွေတဲ့နေသွန်းစပြီးလို့ရှိရင်စကားပြောကြတဲ့ဆူညံနေစကားပြောခြင်းဆူညံခြင်း ရိတ်တာကိုမလာပါနဲ့တဲ့အဲစကားပြောရမယ့်နေရာဆူရမယ့်နေရာမဟုတ်ပါဘူးတဲ့ဆူခြင်းရင်စကားပြောခြင်းရင်အပြင်ကိုသွားပါတဲ့အပြင်ကိုထွက်သွားပါတဲ့ဆူနိုင်ပါတယ်စကားပြောနိုင်ပါတယ်သူပြောတဲ့စကားမှာပြပအမျိုးသားယောဂီဆောင်ကဆူတယ်တဲ့အတန်းနေဆူတယ်တဲ့အဲ့ဒီစကားလေးပြပအမျိုးသားယောဂီဆောင်ကဆူတယ်တဲ့ အဲ့ဒီမှာပြည်ပအမျိုးသားယောဂီအဆောင်ကြီးကတော့သူတက်မဲ့အရာကြီးပဲသူကတော့မဆူပါဘူးပြည်ပအမျိုးအမျိုးသားယောဂီဆောင်ဆူတယ်ဆူတယ်နဲ့ဘုရမသာမီးကပြောတယ်တကယ်ဆူတာကတော့အဲ့ဒီအဆောင်မှာနေကြတဲ့ယဟန်နေကိုရင်ကြီးကဆူတာပဲဒါပေမဲ့ဥဒ္ဓမတာမိမှမဟုတ်ပါဘူးအခြားအခြားပုံကိုယ်တွေလည်းပြောကြတယ်ဒီအခန်းကဆူတယ်ဒီအဆောင်ကဆူတယ်ဒီကျောင်းကဆူတယ် ဒီเจ้าကစီကံကြီးတယ်စသဖြင့်ပြောကြအဲ့ဒီเจ้าလို့အဆောင်လို့ရိတ်တာတို့ဆိုတဲ့ဟာတွေကဌာနတွေကတက်မဲ့တွေပဲတကယ်တော့သူတို့ကဆူတာတော့မဟုတ်ပါဘူးအဲ့ဒီအဆောင်မှာနေကြတဲ့ပုံကိုယ်တွေကဆူကြဒီတော့အဲ့ဒီစကားဟာတင်စားပြီးပြောတဲ့စကားပါတဲ့ဒီအဆောင်ကဆူတယ်ဒီအခန်းကဆူတယ်လို့ပြောတာက တင်စားပြီးပြောတဲ့စကားပါတဲ့ဘယ်လိုတင်စားတာလဲဆိုတော့အဆောင်ဆိုတာကနေရာဌာနအဲ့ဒီဌာနအပေါ်မှာတည်ရှိကြတဲ့ပုဂ္ဂိုလ်ဒီအပေါ်မှာတင်စားပြောင်းလဲပြီးတော့ပြောင်းလဲမှက်ခေါ်ထားတဲ့ပြောင်းလဲပြီးတော့သုံးနှုံထားတဲ့စကလုံးပါတဲ့ဒါကတော့ဥပမာအနည်းနဲ့ပြောရတာပေါ့ဝိပဿနာဆိုတဲ့နေရာမှာဝိပဿနာလို့တကယ်ခေါ်နိုင်တာက အနိစ္စပဲဒုက္ခပဲအနတ္တပဲမမြဲဘူးဆင်းရဲတယ်အစိုးမရဘူးလို့သိမြင်တဲ့ဉာဏ်10ပါးရှိပါတယ်အဲ့ဒီ10ပါးကိုပဲသူက မုတ်ချအားဖြင့်ဝိပဿနာဝိပဿနာဉာဏ်တွေလို့ဆိုနိုင်ပါတယ်ရုပ်နဲ့နာမ်ကို ခွဲခြားပြီးသိတဲ့ဉာဏ်အကြောင်းအကျိုးကိုခွဲခြားပြီးသိတဲ့ဉာဏ်အဲ့ဒီဉာဏ်နှစ်ပါးအခြေခံဖြစ်တဲ့ ဉာဏ်နှစ်ပါးကိုတော့ဝိပဿနာလို့မခေါ်နိုင်ပါဘူးတဲ့ဒါပေမဲ့တင်စားပြီးတော့ခေါ်တဲ့စကားအသုံးမျိုးအသုံးနှုန်းမျိုးနဲ့ဆိုရင်တော့အဲ့ဒီဉာဏ်နှစ်ပါးကိုလည်းဝိပဿနာလို့ခေါ်နိုင်ပါတယ်တဲ့ဘယ်လိုတင်စားတယ်လဲဆိုတော့အခြေခံဉာဏ်နှစ်ပါးကနာမရူပပရိစ္ဆေဒဉာဏ်နဲ့ပစ္စယပရိက္ခဉာဏ်အဲ့ဒီဉာဏ်နှစ်ပါးကအကြောင်းတရားပဲ အနိစ္စပဲဒုက္ခပဲအနတ္တပဲလို့သိတဲ့ဉာဏ်10ပါးရှိတယ်။သမတနာကနေပြီးတော့အနုလောမတိုင်အောင်အဲ့ဒီဉာဏ်10ပါးကတော့အကျိုးတရားတွေအဲ့တော့ဝိပဿနာဆိုတဲ့နာမည်ဟာအနိစ္စဒုက္ခအနတ္တလို့သိတဲ့ဉာဏ်10မျိုးရဲ့အကျိုးတရားဖြစ်တဲ့ဉာဏ်10မျိုးရဲ့နာမည်ပါပဲဒါပေမဲ့လို့အဲ့ဒီအကျိုးတရားရဲ့နာမည်ကိုအကြောင်းဖြစ်တဲ့ယုတ်နံကိုခွဲခြားပြီးပြီးတဲ့ဉာဏ် အကြောင်းအကျိုးကိုခွဲခြားပြီးသိတဲ့ဉာဏ်အဲ့ဒီဉာဏ်နှစ်ပါးအပေါ်မှာ တင်စားပြောင်းလဲမဲ့ခေါ်ပြီးတော့ခေါ်တဲ့နည်းနဲ့ဆိုရင်တော့အဲ့ဒီအခြေခံဉာဏ်နှစ်ပါးကိုလည်းပဲဝိပဿနာဉာဏ်လို့ခေါ်နိုင်ပါတယ်ဒါကတော့တနည်းပေါ့နောက်တနည်းဝိပဿနာရဲ့အဓိပ္ပာယ်ကို ရှင်းပြသေးတယ်နောက်တနည်းမှာရောက်တော့ဝိပဿနာဆိုတဲ့စကားလုံးမှာဝိဆိုတဲ့စကားလုံးက အနဲ့အတိတ်ပဲအထူးမရှိပါဘူးတဲ့အပူစကလုံးလေးပါပဲပတ္တနာဆိုတာကတော့ရှုမြင်တတ်သိမြင်တတ်တဲ့ဉာဏ်တဲ့အဲ့ဒီနိအယဆိုရင်တော့သူက အနိစ္စဒုက္ခအနတ္တလို့မြင်တဲ့ဉာဏ်ကိုသာခေါ်တာမဟုတ်တော့ဘူးရှုနဲ့နာမ်ကိုခွဲခြားပြီးသိတဲ့ဉာဏ်အကြောင်းအကျိုးကို သိတဲ့ဉာဏ်အဲ့ဒီဉာဏ်နှစ်ပါးကိုလည်းပဲဝိပဿနာလို့ခေါ်နိုင်သွားတယ် ဒီတော့ဒုတိယနည်းအရဆိုရင်ရုပ်နဲ့နာအကြောင်းအကျိုးမမျက်စိရဲ့သဘောပဲလို့သိတဲ့ဉာဏ်ကိုဝိပဿနာဉာဏ်လို့ခေါ်ပါတယ်တော့ဝိပဿနာဆိုတာဝိပဿနာရဲ့အဓိပ္ပာယ်တော့တည်သွားပြီအဲ့ဒီဝိပဿနာဆိုတာကဝိပဿနာဉာဏ်ဆိုတာဘယ်ဟာရှိ၍ဖြစ်သနည်းတဲ့မဟာစီဆရာတော်ဘုရားကြီးကလင်္ကာလေးစီထားတယ်အမတန်ကောင်းပါတယ် ဝိပဿနာဉာဏ်ဆိုတာဘယ်ဟာရှု၍ဖြစ်သနည်းတဲ့ယောဂီတွေဆိုကြည့်စမ်းပါသုံးကတောစခန်းမှာတော့ကတော့14ရက်နေ့က တရားဟောဖို့အလဲကျလို့တရားဟောခဲ့ရတယ်15ရက်နေ့ကဆရာတော်ကြီးတရားချင်းမြင့်တယ်အဲ့ဒီမှာကတော့သူက2နာရီကနေ3နာရီအထိတနာရီပဲဟောခဲ့ရတယ်ဆရာတော်ကြီးကတော့ဒီကအတိုင်းပါပဲတနာရီခွဲကနေပြီးတော့3နာရီအထိဆိုတော့ဆရာတော်ကြီးကတော့တနာရီခွဲတရားချင်းမြင့်ခဲ့ပါတယ်တရားဟောရတာအလေးအကျင့်သိမ့်မရှိတော့ အလေးအကျင့်မရှိတဲ့အလုပ်တစ်ခုကိုလုပ်ရတာဝန်လေးတတ်တဲ့ထုံးစံဓမ္မတာအတိုင်းပါပဲတရားဟောတဲ့အလေးအကျင့်မရှိတော့တရားဟောမှာဝန်လေးမိကိုတော့ကတော့တဏှာကြီးပဲဆိုတော့စိတ်ထဲမှာတဏှာကြီးကွဲနဲ့ဆိုင်ပေါ့သွားဒီမှာရောက်တော့တဏှာကြီးကွဲဆိုတော့နာယီဝက်ကြီးပူပြီးတော့သူကပြောရအောင်မှာကိုပြောရအောင်မှာဆိုတော့အဲ့နာယီဝက်ကိုအောင်ဘယ်လိုကြိုးစားပြောရမလို့စိတ်ထဲမှာလည်းဝန်လေးရဲ့ အဲ့တော့တနာရီခွဲဆိုတော့3နာရီရှိဆိုတော့အကြာကြီးတော့လိုသေးတယ်ခုတော့2နာရီမထိုးသေးဘူးဒုက္ခပါပဲယောဂီတွေမသိရင်လည်းထောက်တာပြီးတယ်နော်ခုဘယ်ရောက်သွားပြီလဲအဲ့လိုလေးလည်းထောက်ပြရအောင်ဟုတ်လားတကယ်ပဲဝိပဿနာဉာဏ်ဆိုတာဘယ်ဟာရှိဖြစ်သနည်းဝိပဿနာဉာဏ်ဆိုတာဘယ်ဟာရှိဖြစ်သနည်း ဒါတော့မေးစရာမလိုတော့ဘူးနဲ့တူပါရဲ့အဲ့ဒီအဖြေအဲ့ဒီအမေးကိုတော့အထူးဖြေပေးစရာမလိုတော့ဘူးယောဂီတွေမှတ်နေကြတာသိတာပဲထိုင်တဲ့အခါမှာယောဂီတွေဘယ်လိုမှတ်တယ်ဟောင်းနေပိန်နေလို့မှတ်တယ်ဒါပဲမှတ်သလားဆိုတော့ဘာတွေမှတ်သေးတော့စိတ်တွေလွင်းလို့ရှင်လဲလွင်းနေလွင်းနေနောက်ပြီးတော့နာရာကျင်နာတွေပေါ်လို့ရှင်လဲပဲနာရဲကျင်နေစသဖြင့်မှတ်ရတယ်အများကြီးပါပဲမဟုတ်လား မြင်ရင်လည်းမြင်တယ်ဟိုဘက်ကအတန်တွေကြားရင်လည်းကြားတယ်ကြားတယ်မမှတ်ရဘူးလားမှတ်ရတာပေါ့အများကြီးပဲမှတ်စရာတွေဈဉ္ညာလျှောက်မှတ်တဲ့အခါရောက်တော့ဘယ်လိုမှတ်တော့ဖေလှမ်းနေညာလှမ်းနေကြွရဲချရဲကြွရဲလှမ်းနေချရဲနောက်ပြီးတော့ဈဉ္ညာလျှောက်တဲ့အခါမှာပါဠိမှတ်သေးတော့ကြွခြင်းနဲ့လည်းမှတ်တယ် အဲကြွခြင်းနဲ့လည်းမှတ်တယ်နောက်ပြီးတော့စိတ်ကူးတာတွေလည်းပါမှာပေါ့စိတ်ကူးတာတွေမှတ်တယ်မြင်တာတွေမှတ်တယ်ကြားတာတွေမှတ်တယ်ဒီတော့ဝိပဿနာဉာဏ်ဆိုတာဘာကိုရှိပါသလဲဆိုလို့ရှိရင်ဟောယခုယောဂီတွေကိုရှုနေတာတွေသိနေတာပဲ။ဖောင်းနာပိန်နာရှုရမယ်၊လွတ်တဲ့စိတ်တွေရှုရမယ်။ဝေဒနာတွေဒုက္ခဝေဒနာတွေပေါ်လာလို့ရှိရင်လည်းရှုရမယ်။မြင်တာကြားတာနားနာစတာထိတာသိတာတွေဒါတွေပေါ်လာလို့ရှိရင်လည်းရှုရမယ်။ လက်ကွေးတာခြေကွေးတာလက်ဆန့်တာခြေဆန့်တာခန္ဓာကိုယ်ရင်းနာရိုင်းနာရက်နေတာတွေနောက်ပြီးတော့ထိုင်နာတွေဒါတွေမှတ်ရမယ်ဆိုတာအကုန်လုံးမတဝိပဿနာရှုရမယ်ဟာတွေပေါ့အဲ့ဒီဟာတွေကိုဝိပဿနာရှုရမယ်တဲ့ဟောဝိပဿနာရှုရမယ်အဲ့ဒါဟာကတော့မာသီဆရာတော်ဘုရားကြီးကဝိပဿနာဉာဏ်ဆိုတာဘယ်ဟာရှိ၍ဖြစ်သနည်းဆိုတဲ့လင်္ကာလေးရဲ့အမေးမေးခွန်းနဲ့အညီအဖြေသူကလင်္ကာလေးလောက်ထားတယ် စွဲလန်းနိုင်ရာငါခန္ဓာမှန်စွာရှု၍ဖြစ်တည်းတဲ့မာသီဆရာတော်ဘုရားကြီးစီထားတဲ့စွဲလန်းနိုင်ရာငါခန္ဓာမှန်စွာရှု၍ဖြစ်တည်းတဲ့ယောဂီဆိုကြည်သမ်းမှာ ခန္ဓာဘယ်နှပါးရှိတာလဲတော့အဲ့ဒီ၅ပါးကဘာတွေတုံးဆိုတော့ပြောပါဦးတရားနာပရိသတ်ကတော့အများကြီးပဲပြောကြတဲ့အတန်လေးကတော့နည်းနည်းလေးဟွန်းဒီပဏိတာရမရွှေတောင်ကုန်းသာသနာ့ရေးတာဆရာတော်ဘုရားကြီးကမဟာစီဆရာတော်ဘုရားကြီးရဲ့နိနာနေတရာအတိုင်းတသွေးမတိတ် ရာနှုံးပြည့်အဲ့ဒီနိနာနိတရားအတိုင်းဆရာတော်ကြီးကပြပေးတယ်ပြပေးနေတဲ့မဟာစီဆရာတော်ဘုရားရဲ့နိနာနိတရားအတိုင်းပြပေးလို့မဟာစီဆရာတော်ဘုရားရဲ့နိနာနိတရားအတိုင်းအထုတ်ကြတဲ့ယောဂီတွေကိုအခြားခြားမဟာစီနီးနဲ့အထုတ်တာမဟုတ်တဲ့ပုဂ္ဂိုလ်တွေကအထင်သေးတာရှိတယ်တဲ့ ယောဂီတို့ထင်သေးတာကောင်းလားထင်သေးခံရလားอืมဘာထင်သေးတယ်လဲဆိုတော့မဟာစီနီးကကောင်းတာတော့ရှိပါတယ်တဲ့ဒါပေမဲ့ညံ့တာလည်းရှိသေးတယ်တဲ့မဟာစီနီးကတော့ကောင်းပါတယ်လေညံ့တာတော့မပါဘူးတခုမှမပါဘူးဒါပေမဲ့ယောဂီတွေမှာတော့ညံ့တယ်ညံ့တာပါတယ်တဲ့သူတို့ပြောကြတာလေဘေးကဝေဖန်ညမဟာစီယောဂီတွေတဲ့မဟာစီနီးမဟုတ်မဟာစီယောဂီကိုပြောတယ်နော် မဟာစီယောဂီတွေတဲ့သူတို့တရားမှားတာတော့သိကောင်းတာပဲတဲ့မဟာစီယောဂီတွေကတရားအလုံးမှဆိုရင်တော့တကယ်သူတို့ကစိတ်စိတ်ဆက်ဆက်နဲ့တိတိကျကျနဲ့တကယ်မှတ်ရတယ်သိကောင်းနေအကောင်းဆုံးပါပဲတဲ့တချို့ကလည်းပြောတယ်ဒါပေမဲ့တဲ့မဟာစီယောဂီတွေကတဲ့အဲတရားဘဟုတုတ္တနဲ့ပတ်သက်ပြီးတော့ပြောပြပါဆိုရင်တော့သူတို့က အားနည်းနေကြတယ်တချို့ကဟုတ်တယ်တချို့ပုံကိုယ်တွေကလေသူတို့ကစကားကိုဖောင်းနေအောင်မနေခါတဲ့အာပေါင်းအာရင်တန်ကန်နဲ့ပြောပြောတတ်ကြပြောကြဒါပေမဲ့လက်တွေ့အလုပ်ကြတော့သူတို့ကအားနေကြပါအဲ့လိုပုံကိုယ်တွေကလည်းရှိသေးတာကိုဒီတော့အဲ့လိုပုံကိုယ်တွေကအထင်သေးစကားပြောကြတယ်မာဇီယောဂီတွေကတရားမှတ်တာတော့ကောင်းပါလေဒါပေမဲ့ အဲတရားဘုဟုတ္တနဲ့ပတ်သက်ပြီးသူတို့လုပ်နေတဲ့အလုံးနဲ့ပတ်သက်ပြီးကြာကြာနာနာပြောပြပါဆိုရင်တော့တဲ့အဲစကားပြီးရကြွယ်ကြွယ်နဲ့တိတ်ပြီးမပြောနိုင်ကြဘူးတဲ့အဲ့လိုအပြောမခံရအောင်ပေါ့ယောဂီတို့ရေခန္ဓာ၅ပါးလေးတော့ပြောကြအောင်လို့ဟုတ်လားခန္ဓာ၅ပါးဘာတွေတော့ဆိုတော့ပြောပြအောင်မနော်ရူပခန္ဓာတဲ့ဝေဒနာခန္ဓာတဲ့သင်ညက်ခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာတဲ့ ခန္ဓာဘယ်နှပါတော့ပြန်ပြောပြပါဦးယောဂီတို့မှတ်နေတယ်ဟောင်းနေဟောင်းနာလေးအစာကလေးကနေပြီးတော့ဝမ်းပိုက်လေးရှူသွင်းလိုက်တဲ့အခါဝမ်းပိုက်တရွေ့ရွေ့နဲ့ဖောင်းတက်လာ စာကလေးကနေပြီးတော့ဖောင်းဆုံးသွားသည့်အထိမိမိစိတ်ကလေးကပ်ပါသွားအောင်ဖောင်းတယ်လို့မှတ်လိုက်တယ်။ပိန်တယ်လို့မှတ်လိုက်တယ်။ဖောင်းတယ်၊ပိန်တယ်၊ဖောင်းတယ်၊ပိန်တယ်မှတ်နေတယ်။ခုနခန္ဓာ၅ပါးထဲမှာဘယ်ခန္ဓာကိုရှုမှတ်နေတာလဲ။ရူပခန္ဓာတဲ့။အဲရူပခန္ဓာမှတ်ပါတဲ့။ရူပခန္ဓာကလည်းပဲတဲ့။ရုပ်ကတော့28မျိုးပါပဲ။အဲ့ဒီ8မျိုး28မျိုးကို2မျိုးပဲခွဲလိုက် အမာကံဖြစ်တဲ့အမိကံယုတ်ကတစ်မျိုးအဲ့ဒီအမာကံအမိကံဖြစ်တဲ့ယုတ်ကိုမိနေတဲ့ယုတ်ကတစ်မျိုးအဲ့ဒီလိုနှစ်မျိုးခွဲလိုက်ပါတဲ့အဲ့ဒီနှစ်မျိုးတွေကတဲ့အမာကံအမိကံဖြစ်တဲ့ယုတ်ကဓာတ်ကြီးလေးပါလို့လည်းခေါ်တယ်မဟာဘုတ်လေးပါလို့လည်းခေါ်တယ်ဓာတ်ကြီးလေးပါလို့ပဲခေါ်ခေါ်မဟာဘုတ်လေးပါလို့ပဲခေါ်ခေါ် အဲ့ဒီ၄ပါးတွေကဖောင်းနေပိန်နေဖောင်းနေပိန်နေနဲ့မှတ်နေတာဟာဘာကိုမှတ်နေတာလဲဟောဝါယောတက်ကိုမှတ်နေတာလေဒီဝါယောတက်ကိုမှတ်နေတာမှန်တယ်ဒီအဲ့ဒီခုနမဟာဘုံကြီး၄ပါးဓာတ်ကြီး၄ပါးဆိုတာဘာတွေတော့ပထဝီရဲ့သေသောအဲ ဟုတ်ပြီခန္ဓာ၅ပါးလည်းပိုင်ပိုင်နိုင်နိုင်သိပြီဓာတ်ကြီးလေးပါးလည်းပိုင်ပိုင်နိုင်နိုင်သိပြီဟိုးမနစ်ကဇန်နဝါရီလောက်နဲ့ဖေဖော်ဝါရီလောက်ကဆရာတော်ကြီးကလွတ်လို့မလေးရှားတရား စခန်းတစ်ခုကိုကြွရအဲ့ဒီကိုမကြွခင်စင်ကာပူကိုခဏဝင်ရဝင်တဲ့အခါရောက်တော့အဲ့ဒီစင်ကာပူကဒကမတယောက်ကသူကလာပြောတယ် ဟောင်းနေပိန်နေလို့အမှတ်ခိုင်းတဲ့မဟာစီနီးကိုဘယ်သူကမှအားထုတ်မှာမဟုတ်ပါဘူးထုတ်လို့လည်းပဲသူကညံလူတွေအပီလူတွေဖြစ်မှာမဟုတ်ပါဘူးတဲ့ဖောင်းနာပိန်နာဘုရားဟောထဲမှာမပါပဲတဲ့အဲ့ဒီဒကမတယောက်ကပြောတယ်အဲ့ဒီခီးစဉ်မှာအဲ့ဒီလိုပြောလာခဲ့သူတွေ့ရလိမ့်မယ်လို့စိတ်ထဲမှာမမျော်လင့်မိမမျော်လင့်မဲနဲ့အဲ့ဒီအမျိုးသမီးပါ တွေ့ရတဲ့အခါတော့ သူကမလေးရှားကနေပြီးတော့စင်ကာပူကိုနေတဲ့တက္ကမပါအဲ့ဒီလိုပြောတဲ့အခါတော့စိတ်ထဲကတော့ဒါဖြည့်ရှင်းဖို့လိုလာပြီငါငြင်းငြင်းလို့မဖြစ်ဘူးဒါကိုသူ့ကိုဖြည့်ရှင်းပြမှဖြစ်မယ်လို့စိတ်ထဲကဖြစ်ဒါနဲ့အဲ့ဒီတက္ကမကြီးကိုမေးရတယ်တက္ကမကြီးသူကပြောသေးတယ်သူကဓာကြီးလေးပါရှုရမယ်ဆိုတာတော့မြတ်စွာဘုရားဟောပါတယ်ဖောင်းနာပိနာရှုရမယ်ဆိုတာဘုရားဟောတယ်မပါပါဘူးတဲ့ဒီတော့ဒီကမမင်းမယ် ဟုတ်ပြီဓာတ်ကြီးလေးပါးထဲမှာဒကမာကြီးဝါရောတက်ဆိုတာတော့သိပါတယ်အဲ့ဒီဝါရောတက်လို့ခေါ်တဲ့လေကဘယ်နှမျိုးရှိလဲဒကမာကြီးဘယ်နှမျိုးရှိရလို့သိသိလဲကြားဘူးလဲလို့မေးတယ်မေးတဲ့အခါတော့အဲ့ဒီဒကမာကြီးကတော့ဘယ်နှမျိုးရှိရဆိုသူကမြမသိရှာဘူးနဲ့ပြောပါတယ်အဲ့ကြောင့်နည်းနည်းငြိမ်သွားတယ်စောစောကတော့ထောင်လိုလိုနဲ့ငြိမ်သွားတယ်အဲ့တော့ तू မသိဘူးဆိုတော့ပြောပြမှာ哦 ခေတ္တကမကြီးလေးဆိုတာက6မျိုးရှိတယ်။ဝါယောတက်6မျိုးရှိတယ်။ဘာတွေလုံးသိလားယောဂီတွေ။ဟာမသိဘူးလား။ဟောသိရင်သိမှာပါသူတို့ရှူရတာဖြစ်ရင်ဖြစ်မှာနော်။ယောဂီတွေကလေး6မျိုးရှိတယ်ဒီကမကြီး။နံပါတ်1လေးကအထက်ကိုဆန်တက်တဲ့လေးတဲ့။အဲ့ဒီအထက်ကိုဆန်တက်တဲ့လေးကိုလည်းပဲမြတ်စွာဘုရားက ဝိပဿနာရှုကောင်းနဲ့ရှုရမယ်ရှုနိုင်တယ်လို့မြတ်စွာဘုရားဟောပါတယ်နောက်ပြီးတော့ကိုယ်ခန္ဓာကိုယ်ထဲမှာအထက်ကိုဆန်တက်တဲ့လေရှိသလိုအောက်ကိုစုံဆင်းတဲ့လေလည်းရှိပါတယ်တဲ့အဲ့ဒီအောက်ကိုစုံဆင်းတဲ့လေတက်တဲ့လေကိုလည်းပဲဝိပဿနာရှုကောင်းပါလေရှုနိုင်ပါလေရှုရပါလေလေနှမျိုးရှိသွားပြီနောက်တစ်မျိုးက ဥထဲမှာတည်ရှိတဲ့လေတစ်မျိုးရှိတယ်တဲ့အဲ့ဒီဥထဲမှာတည်ရှိတဲ့လေကိုလည်းပဲတဲ့ဝိပဿနာရှုကောင်းပါတယ်တဲ့ဝိပဿနာရှုရပါတယ်တဲ့ရှုနိုင်ပါတယ်နောက်သတုဋ္ဌအနေနဲ့လေတစ်မျိုးကဥရဲ့အပြင်ဝမ်းပိုက်ထဲမှာလှုပ်ရှားသွားလာနေတဲ့လေတစ်မျိုးရှိပါတယ်တဲ့အဲ့ဒီလေကိုလည်းပဲဝိပဿနာရှုရပါတယ်ရှုကောင်းပါတယ်ရှုနိုင်ပါတယ်တဲ့ လေလေးမျိုးရှိသွားနောက်တစ်မျိုးကလက်ချေအစရှိတဲ့ခန္ဓာကိုယ်အစိတ်အပိုင်းတွေမှာအနှံ့တွာလာနေတဲ့ပြန့်နေတဲ့လေတွေရှိအဲ့ဒီလေကိုလည်းပဲဝိပဿနာရှုရပါတယ်ရှုနိုင်ပါတယ်ရှုကောင်းပါတယ်၅မျိုးရှိသွားပြီ နောက်ဆုံးလေကတော့အများသိနေကြပါတယ်ဝင်လေထွက်လေနှာခေါင်းကလေရှူသွင်းလိုက်ရင်လေတွေဝင်သွားတယ်ပြန်ဆိုင်ထုတ်လိုက်လို့ရှိရင်လေတွေထွက်သွားတယ်အဲ့ဒီဝင်လေထွက်လေပါဠိလိုဆိုတော့အာနာပါနအဲ့ဒီဝင်လေထွက်လေကိုလည်းပဲဝိပဿနာရှုနိုင်ပါတယ်ရှုကောင်းပါတယ်ဒီမှာကြီးအဲ့ဒီလေး6မျိုးပြောပြ ပြောပြပြီးတော့ဒီဖောင်းနေပိန်နေလို့မှတ်တာဟာအဲ့ဒီလေး6မျိုးထဲမှာဘယ်ထဲမှာပါတယ်လို့ဆိုတော့ ဒီဝင်လေထွက်လေနဲ့ဒီဖောင်းနာပိန်နာမှတ်တဲ့အခါမှာဝင်လေထွက်လေနဲ့ဆက်ဆက်နေပါတယ်တဲ့ဒါကြောင့်ဝင်လေထွက်လေကို ရှုတယ်လို့လည်းပြောနိုင်ပါတယ်နောက်တနည်းအားဖြင့်တော့ဒီဖောင်းနဲ့ပိန်နဲ့လို့မှတ်တဲ့အခါမှာဒီလေဟာဝမ်းပိုက်ထဲမှာရှိတယ်ဥရဲ့အပြင်ဘက်ဝမ်းပိုက်ထဲမှာရှိတဲ့လေကိုမှတ်နေတာပဲဖောင်းနေပိန်နေဖောင်းနေဆိုတာလေကနေပြီးတွန်းပို့လိုက်လို့ဖောင်းသွားတာကိုပူစီပေါင်းများလို့လေမှုတ်သွင်းလိုက်တော့ဖောင်းသွားတာပေါ့ ပူစီပေါင်းတွေကနေပြီးတော့လေကိုပြန်ပြီးတော့ထုတ်လိုက်တဲ့အခါပိန်သွားတာပေါ့ပူစီပေါင်းကအဲ့ဒီလိုပါပဲလေကနေပြီးတော့ရှူသွင်းလိုက်တော့1 by ဖောင်းနဲ့ပြန်ဆိုင်ထုတ်တော့ပိန်နဲ့ဒါလေကိုရှူနေတာဒါကို तू ကမသိတော့ဖောင်းတာပိန်တာမှတ်တာဘုရားဟောထဲမှာမပါပါဘူးဒီတရားကိုလည်းဘယ်သူမှလာမှတ်မှမဟုတ်ပါဘူးလို့ပြောတဲ့တက္ကမကြီးညင်သွားပါတယ်နောက်တော့ तू အဲ့ဒီမလေးရှားတရားစခန်းကိုလည်း तू လိုက်ပြီးတော့တရားအားထုတ်ပါတယ်ဒီတော့ ဟောင်းနာပိန်နာကိုမှတ်တာဘာဘာဓာတ်ကိုမှတ်တယ်လေလို့ယောဂီတွေနားလည်ထားရမှာလေဝါယောဓာတ်6မျိုးလေးကသူက1 byte ထဲမှာတည်ရှိတဲ့လေကိုတော့ပါဠိလိုကုတ်စီတရားတဲ့ကုတ်စီဆိုတော့1 1 byte တရားဆိုတာတည်ရှိနေတဲ့လေကုတ်စီတရားလေတဲ့မြန်မာလိုပဲမှတ်မယ်ဆိုရင်တော့ ဥအပြင်ဘက်မှာရှိတဲ့ဝမ်းပိုက်ထဲမှာတီးရှိနေတဲ့လေတဲ့အဲ့ဒီလေကိုရှုတာပါတဲ့ဝါယောဓာတ်ကိုရှုတာပါတဲ့တနည်းအားဖြင့်တော့ဝင်လေထွက်လေနဲ့ဆက်ဆက်နေလို့မို့ဖောင်းနေပိန်နေလို့ရှုတာဝင်လေထွက်လေကိုရှုတယ်လို့လေဆိုနိုင်ပါလေတဲ့ဝါယောဓာတ်ပါပဲဒီတော့ဖောင်းနေပိန်နေလို့မာသီဆရာတော်ဘုရားကြီးကမှတ်ဖို့ညွှန်ကြားထားတယ်အဲ့ဒီညွှန်ကြားတာဟာ ဝါယောဓာတ်ကိုအရှုခိုင်းတာပဲတဲ့ဒီတော့ဖောင်းနေပိနေလို့ယောဂီတွေမှတ်နေတယ်အဲ့ဒီလိုမှတ်နေတာဟာဘယ်ခန္ဓာကိုမှတ်တယ်လဲလို့ခန္ဓာ၅ပါးနဲ့ပြန်ပြီးတော့ဆက်ဆက်ကြည့်ရအောင်ဘယ်ခန္ဓာကိုမှတ်နေတယ်လဲရူပခန္ဓာကိုမှတ်နေတယ်ယောဂီတွေပိုင်ပိုင်နိုင်နိုင်ရဲရဲတင်းတင်းတတ္တိရှိရှိပြောသားမှာဘယ်ဘယ်ခန္ဓာကိုမှတ်နေတယ်လဲရူပခန္ဓာကိုမှတ်နေတယ်တို့ညာရှုတောင်ကုန်းသာသနာရေးတာယောဂီတွေတတ္တိကြောင်လည်းဖြစ်နေပါအောင် ဟုတ်လားဘုဒ္ဓတရှိပါတယ်ဘာလို့တတ္တိမရှိရမှာလဲအဲရူပခန္ဓာထဲမှာ ပါတယ်ဘာတက်ကိုရှုနေသလဲဆိုတော့တက်ကြီးလေးပါတယ်ကဝါယောတက်ကိုရှုနေပါတယ်ဝါယောတက်က6မျိုးရှိတယ်ဘယ်ဝါယောတက်ကိုရှုသလဲဆိုတော့ဝမ်းပိုက်ထဲမှာရှိတဲ့လေနဲ့ဝန်းလေးထွက်လေဒီလေးကိုရှုနေတယ်ဒါကိုမသိတဲ့သူတွေကတော့ဘုရားဟောမဟုတ်ဘူးလေဘာလေးနဲ့ပြောကြတာပေါ့လေဒီတော့ရူပခန္ဓာကိုရှုနေတယ် ယောဂီတွေဖောင်းနေပိန်နေဖောင်းနေပိန်နေနဲ့မှတ်နေတယ်မှတ်နေပြီမလို့ဖောင်းနေပိန်နေပုံမှာစိတ်ကမနေဘူးအိမ်ရောက်တဲ့အခါရောက်လိုက်ဟိုတွေးလိုက်ဒီတွေးလိုက်တွေးတဲ့စိတ်တွေရှိတယ်လွတ်တဲ့စိတ်တွေရှိတယ်အဲ့ဒီလိုတွေးတဲ့စိတ်တွေလွတ်တဲ့စိတ်တွေရှိလာတဲ့အခါယောဂီတို့ကတွေးတယ်တွေးတယ်လွတ်နေလွတ်နေနဲ့မမှတ်ဘူးလားအဲ့ဒီလိုမှတ်နေတာဟာခန္ဓာ၅ပါးတွေကဘယ်ခန္ဓာကိုမှတ်နေတယ်လို့ယောဂီတွေထင်လဲ မှတ်ပါတယ်ယောဂီဆိုတာဝိညာဉ်နဲ့ခန္ဓာတဲ့ယောဂီတို့ဘယ်ခန္ဓာကိုရှုနေတာတော့ဝိညာဉ်နဲ့ခန္ဓာကိုရှုနေတယ်အဲဒီဝိညာဉ်နဲ့ခန္ဓာဆိုတာကဝိညာဏဆိုတာဝိညာဉ်လို့ဗမာတွေကတော့ပြန်နေကြတာပါပဲဝိညာဉ်ဆိုတာစိတ်ပါပဲစိတ်တဆိုတဲ့သကလုံးနဲ့ဝိညာဏဆိုတဲ့သကလုံးဟာပရိယေတွေပဲအတူတူပဲ စိတ်ဆိုတာလဲဒါပဲဝိညာဉ်ဆိုတာလဲဒါပဲဝိညာဉ်နဲ့ခန္ဓာဆိုတာစိတ်ကိုပြောတာလွင်တဲ့စိတ်တွေစိတ်ကူးတဲ့စိတ်တွေကိုရောက်ဒီရောက်ရောက်တဲ့စိတ်တွေအဲ့ဒီစိတ်တွေမှတ်နေတာဟာဒါဝိညာဉ်နဲ့ခန္ဓာပါပဲယောဂီတို့တဏှာကြီးလောက်ထိုင်လိုက်ပြီဆိုလို့ရှိရင်ဟိုနာကအောင့်လာပြီဒီနာတောင့်လာပြီတင်းလာပြီပူလာပြီစံချောင်းကြီးနဲ့ထိုးထားတယ်လို့မိသားနဲ့ထိုးတယ်လို့စသဖြင့်ယောဂီတွေအမျိုးမျိုးပဲပြောကြပါတယ် အဲ့ဒီလိုအခံရခက်တဲ့သဘောတွေကိုယောဂီတွေမမှတ်ရဘူးလားအဲ့ဒီလိုမှတ်နေတာကောဘာခန္ဓာကိုရှုနေတယ်လို့ယောဂီတွေကထင်လဲဩဝေဒနာခန္ဓာတဲ့ဘာခန္ဓာလဲဝေဒနာခန္ဓာကိုရှုနေရပါတယ်နောက်ပြီးတော့ဘေးလှမ်းနေဈဉ္ညာလျှောက်တဲ့အခါမှာညာလှမ်းနေကြွတယ်ချတယ်ကြွတယ်လှမ်းနေချတယ်ယောဂီတွေမမှတ်ဘူးလား အဲ့ဒါကဘာကိုမှတ်နေတာလဲပြောကြင်ရပြောလေယုံကြည်တယ်ဟုတ်လားမှားတော့မမှားဘူးပြောကြင်ရတော့ပြောဟုတ်လားဘာတင်လို့ပြောအောင်ဟောမြင်းတော့သိရပါတော့အချီလာမှလားမသိဘူးဖြစ်နေဟုတ်လားမြင်းတော့သိရပဲဘယ်လမ်းနဲ့ညာလမ်းနဲ့ကြွားတယ်ချတယ်ဆိုတာတွန်းကန်ရွေရှားလှုပ်ရှားတာတွေမှတ်နေတာမဟုတ်လားအဲ့တော့ဘာလို့မှတ်နေတာလဲ ဝါရောတက်ကိုပဲမှတ်တယ်ဘာကိုပဲမှတ်တော့ဝါရောတက်ကိုပဲမှတ်တယ်အဲ့ဒီတော့ဘာခန္ဓာပဲတော့လူပဲခန္ဓာပဲဒါကိုလည်းနားလည်အောင်လို့ပြောအောင်မှာပေါ့လေနံပါတ်1ဘယ်လန်းနေညာလန်းနေကြွားတယ်လန်းနေပဲဖြစ်ဖြစ်ကြွားတယ်လန်းနေချတယ်ပဲဖြစ်ဖြစ်လှမ်းမြင်တဲ့စိတ်ကလေးပေါ်လာအဲ့ဒီလှမ်းမြင်တဲ့စိတ်ကလေးကြောင့်ဘာပေါ်လာလဲဆိုတော့တွန်းကန်လှုပ်ရှားရွေ့ရှားတဲ့ ဓာတ်တဘာဝသဘောလေးဖြစ်လာစိတ်ကြောင့်ဖြစ်လာသဝါရောဓာတ်ခေါ်တာတွန်းကန်လှုပ်ရှားတဲ့သဘောလေးဖြစ်တာအဲ့ဒီတွန်းကန်လှုပ်ရှားတဲ့ရုပ်တွေကတကူလုံးပြန့်နှံ့သွားတယ်သွားရင်လည်းစိတ်ကလေးရောက်အဲ့ဒီဝါရောဓာတ်ဖြစ်တယ်အဲ့ဒီဝါရောဓာတ်ခေါ်တဲ့တွန်းကန်လှုပ်ရှားမှု ရုပ်တွေကတကူလုံးမှာပြန့်နှံ့ပြီးတော့သွားတယ်သွားတဲ့အခါတော့အဲ့ဒီခုနဝါရောဓာတ်ရဲ့အစွမ်းတတ္တိကြောင့်ဒီခန္ဓာကိုယ်ကြီးကတရွေ့ရွေ့နဲ့ရွေ့ရှားသွားတယ် အဲ့လိုတရွေ့ရွေ့နဲ့ကျွေ့ရှားသွားတယ်ဆိုတာဒါဝါရောတက်ပဲအဲ့တော့ဘေးလှမ်းနေညာလှမ်းနေကြွတယ်လှမ်းနေချတယ်နဲ့မှတ်နေတဲ့အခါမှာဝါရောတက်ကိုမှတ်နေတယ်ဝါရောတက်ကသူကဟိုထင်ရှားတာပေါ့လေဒီထဲမှာပထဝီဓာတ်တို့အာဘောဓာတ်တို့ဒီဇောဓာတ်တို့ဆိုတာလည်းပဲပါတာပါပဲပူပြီးတော့ထင်ရှားတာဝါရောတက်ကပူပြီးတော့ထင်ရှားတယ်ဒါကြောင့်ဝါရောတက်ကိုမှတ်နေတယ်လို့ဒီလိုနားလည်ရပါတယ်ဝါရောတက်ကိုမှတ်နေတယ်ဆိုတော့ဘာခန္ဓာကိုမှတ်နေတာလဲ သူပက်ခန္ဓာကိုမှတ်နေတယ်ကဲဒီလောက်ဆိုရင်တော့တော်ပြီခန္ဓာ၅ပါးကိုပြန်ပြောမယ်ခန္ဓာ၅ပါးကဘာတွေလို့ဆိုတော့ရူပခန္ဓာဝေဒနာခန္ဓာတင်ရခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာကဲအလုံးယောဂီကြီးမြိုင်မြိုင်ဆိုင်ဆိုင်လေးနဲ့ပြန်ပြောစမ်းပါခန္ဓာ၅ပါး ခန္ဓာ၅ပါးရှိတယ်တခါတော့ကပန္တိတာရမရွှေတောင်ကုန်းသာသနာရေးတာဆရာတော်ကြီးကထိုင်းနိုင်ငံကိုကြွသွားတယ်ထိုင်းနိုင်ငံကြွသွားတဲ့ခါတော့ထိုင်းနိုင်ငံဘရင်ရဲ့ညီမတွင်ခွဲတော်တယ်လို့ပြောတယ်နာမည်တော့မမှတ်မိတော့အဲ့ဒီကမှဆရာတော်ကြီးနဲ့တွားတော့ကလည်းတွေ့တော့တွေ့ခဲ့ဘူးလေအဲ့ဒီတက္ကမဆရာတော်ကြီးကိုမေးတယ်တဲ့ဘယ်လိုမေးလဲဆိုတော့ ရှင်ဘုရားတဲ့ဝိပဿနာရဲ့အဓိပ္ပာယ်ကိုအရှင်ပြအလွယ်ဆုံးအရှင်းဆုံးနဲ့တပည့်တော်ကိုရှင်းပြသမှာတဲ့သူအဲ့လိုသူမေးတဲ့မေးတဲ့အခါမှာဆရာတော်ဘုရားကြီးကရှင်းတာလည်းအမတန်ကောင်းပါတယ်ကဲတဲ့ဓကမတဲ့တင်းရဲ့လက်ကလေးကိုဖြန့်လိုက်သမှာတဲ့ဆရာတော်ကြီးကဖြန့်ခိုင်းတယ်ဖြန့်ပြီးတော့တင်းရဲ့လက်ကလေးကိုဆုပ်လိုက်သမှာတဲ့ဆုပ်ခိုင်းတယ်ဆုပ်ခိုင်းလိုက်တဲ့အခါတော့ ဖြန့်ထားတဲ့လက်ကလေးကိုဆုပ်လိုက်တဲ့အခါမှာဘာတွေတွေ့တယ်လဲဘာတွေသိတယ်လဲပြောပြသမှာဆရာကြီးမေးတယ်မေးတဲ့အခါရောက်တော့လက်ဆုပ်လိုက်တယ်ဆိုရင်ဒါတောင်းတာတင်းတာတွေတွေ့ရတာပေါ့တဲ့အဲဖြည်တယ်ဖြည်တယ်အဲ့ဒီလက်ကလေးကိုပြန်ဖြည်လိုက်အောင်တဲ့ပြန်ဖြည်ပြီးတော့အဲ့ဒီလက်ကလေးကိုပြန်ပြီးတော့ဖြည်လိုက်တဲ့အခါဘာသိတယ်လဲဒါရော့သွားတာတွေတက်တက်တာတာနဲ့ နေရတာလေဒါကြီးတွေ့တာပေါ့တဲ့သူအဲ့လိုပြန်ဖြေသူဖြေတာတွေကကောင်းပါတော့မှန်ပါနောက်တခါဆရာတော်ကြီးကပြန်ပြီးတော့အဲ့ဒီဖြန့်ထားတဲ့လက်ကလေးကိုပြန်ပြီးတော့ဆုပ်လိုက်ပါဦးတဲ့ဆုပ်တဲ့အခါမှာတော့အရင်တစ်ခါလိုမြင်မြင်မဆုပ်နဲ့ဖြည်းဖြည်းလေးဆုပ်ရမယ်လက်ကိုဆုပ်တဲ့အခါမှာလည်းပဲဖြည်းဖြည်းလေးဆုပ်တယ်လို့စိတ်ဆိုင်မှုအားလည်းပဲအဲ့ဒီဆုပ်နေတဲ့လက်ကလေးကိုစိတ်ကလေးစူးဆိုင်မှုအားလည်းပဲပို့ပြီးတော့ထားလိုက်ပါတဲ့အဲ့ဒီလိုခိုင်းပြီးတော့ဆရာတော်ကြီးက စိတ်ကိုစူးစိုက်မှုပိုထားခိုင်းပြီးတော့ဖြည်းဖြည်းချင်းလေးသူ့လက်ကိုအဆုတ်ခိုင်းတယ်အဆုတ်ခိုင်းတဲ့အခါတော့ဘာတွေပိုသိတာလဲပိုသိလာတယ်လေတဲ့ဆရာတော်ကြီးကမေးတယ်သူကသူသိတဲ့ဟာတွေသူပြောပြတယ်တောင်းတာတွေတင်းတာတွေအဲတင်းတာတွေမာတာတွေပြော့တာတွေဘူးတာတွေနှွေးတာတွေသူကအကုန်လုံးပြောပြတခါပြန်ပြီးတော့ဖြေခိုင်းတယ်ဖြေခိုင်းတော့လည်းပဲသူကဒီလိုပဲအများကြီးတော့သိပြောပြအဲ့ဒါဝိပဿနာပဲမှဆရာတော်ကြီးက ရွှေတောင်ကုသာသနာရေးတာကျေးဇူးရှင်ဆရာတော်ကြီးကအဲ့လိုရှင်းပြတယ်ဒကမသိကျင့်တတ်သွားတယ်ဝိပဿနာဆိုတော့ဟိုဗမာလူမျိုးတွေတော့အကုန်လုံးအဲ့လိုပါပဲရှင်းနေကြတယ်ဝိပဿနာဆိုငါတို့နဲ့မတန်တဲ့အရာပဲသိအစင်တန်မြင်တာပဲငါတို့လက်သမ်းမမီတဲ့အရာပဲလို့အများစုကရှင်းနေကြတယ်ဘုန်းကြီးတွေလည်းထင်တာပဲလူတွေလည်းထင်တာပဲဝိပဿနာဆိုတာငါတို့အားထုတ်ရင်မဖြစ်နိုင်တဲ့အရာပဲလို့ထင်နေကြတယ်မဟုတ်ဘူးမှာခေတ္တဝန်သာသနာရေးတာဆရာကြီးရှင်းပြတယ် ဝိပဿနာဆိုအဲ့လိုပဲလွယ်လွယ်လေးပဲဘာမှခက်တာမဟုတ်ဘူးဘုရားအားလုံးတော့လွယ်အောင်ဆိုပြီးတော့အကုန်လွယ်လွယ်လေးဟောထားတယ်အဲလွယ်လွယ်လေးကိုဆရာတော်ရရှင်းပြတယ်အဲ့ဒါဝိပဿနာပဲအဲ့ဒီထဲမှာခန္ဓာ၅ပါးပါတယ်ကိုယ်တယ်ဆိုတဲ့နေရာလေးမှာခန္ဓာ၅ပါးပါအဲ့ဒီခန္ဓာ၅ပါးကိုကြည့်ကြည့်အောင်ကိုယ်တာထဲမှာခန္ဓာ၅ပါးပါတယ်ဘယ်လိုရှားကြမလို့တဲ့ကိုယ်တယ်တဲ့နံပါတ်2ကိုယ်ခြင်းတဲ့စိတ်ကလေးဖြစ်တယ်မကိုယ်ရင်ကိုယ်ခြင်းတဲ့စိတ်ကလေးဖြစ် အဲ့ဒီကိုးကျင်တဲ့စိတ်ကလေးကဘာခန္ဓာလို့ထင်လဲဟောဝိညာဉ်နဲ့ခန္ဓာကိုးကျင်တယ်ဟောမှတ်လိုက်တယ်ဒါဝိညာဉ်နဲ့ခန္ဓာကိုမှတ်လိုက်တယ်ကိုးတယ်ကိုးတယ်ဟောကိုးကျင်တဲ့ကိုးကျင်တဲ့ဆိုတာကဒါဝိညာဉ်နဲ့ခန္ဓာပေါ့ကိုးမယ်လို့ပြောတာဝိညာဉ်နဲ့ခန္ဓာပေါ့တခါကိုးတဲ့အခါမှာကိုးတာကတော့သူရုပ်ပေါ့လေတဖြည်းဖြည်းလေးနဲ့ကိုးသွားတယ်ကိုးသွားတဲ့သဘောလေးကဒါရုပ်ပါပဲ ဝါရောဓာတ်သူကတော့ရူပခန္ဓာပေါ့အဲ့ဒီလိုကိုွေးတဲ့အခါမှာတချို့ကဝမ်းမြောက်ဝမ်းသာနဲ့ကိုွေးတာလည်းရှိတယ်တချို့ကတော့စိတ်နှလုံးမသားမယာနဲ့ကိုွေးတာလည်းရှိတယ်တချို့ကတော့စိတ်ရှင်တာလည်းမဟုတ်ညှို့တာလည်းမဟုတ်ရိုးရိုးအနေထားနဲ့ကိုွေးလိုက်တာလည်းရှိဝမ်းမြောက်ဝမ်းသာနဲ့ကိုွေးလို့ရှိရင်တော့သူကဝေဒနာခန္ဓာတော့ဝေဒနာခန္ဓာပဲ သောမနတဝေဒနာဖြစ်မလားဒေါမနတဝေဒနာဖြစ်မလားဥပိ္ပခဝေဒနာဖြစ်မလားဝေဒနာ၃မျိုးရှိဝမ်းမြောက်ဝမ်းသာနဲ့ကိုယ်လို့ရှိရင်ဘာဝေဒနာလဲသောမနတဝေဒနာနဲ့ကိုယ်လိုက်ပါတယ်တဲ့ဝေဒနာခန္ဓာလေးကိုမှတ်လိုက်တာကိုယ်တယ်ကိုယ်တယ်အဲဒီမှာဝမ်းမြောက်ဝမ်းသာနဲ့ကိုယ်တဲ့သဘောလေးကိုမှတ်လိုက်မှတ်မိလိုက်တယ်ဆိုလို့ရှိရင်ဒါဝေဒနာခန္ဓာကိုမှတ်မိလိုက်တာပဲစိတ်နှလုံးမသားမယားနဲ့အနေထားနဲ့ကိုယ်လိုက်တယ်ဆိုလို့ရှိရင် ဟောဒေါမနတဝေဒနာဝေဒနာခန္ဓာပါသွားပြီတဲ့တခါမရွှင်မညို့ရိုးရိုးအနေအထားနဲ့ကိုယ်ရဆိုလို့ရှိရင်တော့တဲ့ဥပိ္ပခာဝေဒနာတဲ့ဥပိ္ပခာဝေဒနာခန္ဓာပါသွားတယ်အဲ့ဒီထဲမှာဝိညာဉ်နဲ့ခန္ဓာပါသွားပြီဝေဒနာခန္ဓာပါသွားပြီရူပခန္ဓာပါသွားပြီကိုယ်တယ်ဆိုတာလေးကိုမှတ်သားနေတဲ့သဘောလေးလည်းပါတယ်အဲ့ဒါကဘာခန္ဓာတော့သိဉ္ဇခန္ဓာ အဲ့ဒီလိုကိုယ်လိုက်ကိုယ်လိုက်လို့တစ်ခုကတိုက်တွန်းနေတယ်လို့နောက်ကနှိုးဆော်ပေးနေတယ်လို့ဖြစ်တဲ့သဘောလေးလည်းပါတယ်အဲ့ဒါကတော့သင်္ခါရခန္ဓာတဲ့ခန္ဓာဘယ်နှခုရှိသွားတော့၅ပါးရှိတယ်ယောဂီတို့ကိုယ်တယ်ကိုယ်တယ်ကိုယ်တယ်နဲ့မှတ်နေလို့ရှိရင်ကိုယ်တယ်လို့တစ်ချက်မှတ်လိုက်လို့ရှိရင်အဲ့ဒီကိုယ်တာထဲမှာပါတဲ့ခန္ဓာဘယ်နှပါးကိုမှတ်နေတာလဲခန္ဓာ၅ပါးကိုမှတ်နေတယ်နောက်တစ်ခါကိုယ်တယ်လို့နောက်တစ်ချက်ထပ်မှတ်လိုက်တယ်အဲ့ဒီနောက်တစ်ချက်မှလည်းပဲခန္ဓာဘယ်နှပါးကိုမှတ်နေတာလဲ ၅ပါးပါပဲနောက်တစ်ချက်ပွေးလို့ထပ်မှတ်ပြန်တယ်၅ပါးပဲခန္ဓာ၅ပါးကိုမှတ်နေပါတယ်ဒီတော့ယောဂီတို့ဟာဝိပဿနာဉာဏ်ဝိပဿနာရှုတဲ့အခါမှာခန္ဓာဘယ်နှပါးကို ရှုရသလဲလို့ဆိုတော့ဒါကြောင့်မာသီဆရာတော်ဘုရားကြီးကစွဲလန်းနိုင်ရာငါးခန္ဓာမှန်စွာရှု၍ဖြစ်သည်တဲ့မာသီဆရာတော်ဘုရားကြီးကလင်္ကာစီထားတယ် ခန္ဓာ၅ပါးကိုရှုရမယ်တဲ့ကိုယ်တဏ္ဍာမှာရှိတယ်တဲ့စိတ်ဝိညာဉ်နဲ့ခန္ဓာကိုယ်တဏ္ဍာမှာရှိတယ်အဲ့ဒါမှတ်ရမယ်ဝိပဿနာရှုရမယ်သင်ညာမှတ်သားတဲ့သဘောတွေရှိတယ်အဲ့ဒါမှတ်ရမယ်ဝိပဿနာရှုရမယ်ခံစားတဲ့သဘောတွေရှိတယ်အဲ့ဒါဝိပဿနာရှုရမယ်နောက်ပြီးတော့ခံစားတဲ့သဘောသင်္ခါရဆိုတာသူကစိတ်ဆော်တဲ့သဘောသိတဲ့သဘောဝိညာဉ်နဲ့ခန္ဓာဒါတွေရှိတယ်တဲ့အဲ့ဒါတွေကိုမှတ်ရမယ်ခန္ဓာ၅ပါးကိုမှတ်ရမယ်တဲ့ဟုတ်ပြီ ခန္ဓာ၅ပါးကတော့ဟုတ်ပြီဘယ်လိုခန္ဓာ၅ပါးကိုမှတ်ရမှာလဲဆိုတော့စွဲလန်းနိုင်ရာ၅ခန္ဓာတဲ့ဘယ်လိုခန္ဓာ၅ပါးကိုမှတ်ရမှာလဲစွဲလန်းနိုင်တဲ့ခန္ဓာ၅ပါးကိုမှတ်ရမယ်စွဲလန်းတယ်ဆိုတာကတဏှာနဲ့စွဲလန်းတာလည်းရှိတယ်ဒိဋ္ဌိနဲ့စွဲလန်းတာလည်းရှိတယ်တဏှာနဲ့စွဲလန်းတာကတော့ตายာပြီးတော့သူကစွဲလန်းတယ် ဒိဋ္ဌိနဲ့ဆွဲလန်းတာကတော့ထင်မှားပြီးတော့အထင်မှားပြီးတော့ဆွဲလန်းတယ်ခုနကွေးတာလေးကိုပဲကြည့်ကြည့်အောင်ကွေးတာလေးမှာလူတွေအများစုကဘယ်လိုထင်နေသလဲဆိုတော့ငါကွေးတယ်ကွေးနေတာလေးကငါပဲလို့ဒီလိုလူတွေကထင်ကြအဲ့ဒီလိုထင်တာဟာအထင်မှန်မဟုတ်ပါ ကျန်တဲ့ခန္ဓာတွေလည်းဒီတိုင်းမှာပဲတဏှာနဲ့ဆွဲလန်းခံရတယ်ဒိဋ္ဌိနဲ့ဆွဲလန်းခံရတယ်တဏှာနဲ့ထင်မှပြီးတော့ငါပဲပုဂ္ဂိုလ်ပဲတတ္တဝါပဲသူပဲဒီလိုထင်မှပြီးတော့ဆွဲလန်းတယ်မြဲတယ်ကောင်းတယ်ချမ်းသာတယ်ဒီလိုထင်မှပြီးတော့လည်းဆွဲလန်းတယ်ငါဥစ္စာပဲလို့ဒီလိုငါအာမီနဲ့ตาရသိမ့်ပိုက်ပြီးတော့ဆွဲလန်းခံရတဲ့ခန္ဓာ၅ပါးကိုဝိပဿနာရှုရပါတယ်တဲ့ဝိပဿနာရှုရမယ့်ဟာကိုတော့သိသွားပြီ ယောဂီတွေအနေနဲ့ပြောလို့ရှိရင်တော့ကိုမှတ်နေရတဲ့အာယုံမှန်သမျှအကုန်လုံးဝိပဿနာရှိရတဲ့အာယုံတွေပဲပေါင်းနာပိန်နာစသည်အကုန်လုံးယောဂီတွေမှတ်သမျှအာယုံညာအကုန်လုံးဝိပဿနာရှိရမယ်အာယုံလေးကြီးပဲလို့ဒီလိုယောဂီတို့အနေနဲ့မှတ်လိုက်ပါလိမ့်တခါဝိပဿနာရှိတာဘယ်လိုအကျိုးအတွက်ဝိပဿနာရှိတာလဲဘယ်လိုရည်ရွယ်ချက်နဲ့ဝိပဿနာရှိတာလဲတချို့ကတော့တရားတွေလာအားထိုင်ဆိုင်ရတယ်ဝိပဿနာရှိတယ်တတိပ္ပဏီထုတ်တယ် ဘာရွယ်ချက်နဲ့ထုတ်တယ်လဲဆိုတော့လောကီစီးပွားတွေအဆင်ပြေအောင်လို့တဲ့တချို့တရားထုတ်ကြတယ်တချို့ကတော့ယောဂါတွေရှိလို့ယောဂါတွေပြအောင်လို့ဆိုပြီးတော့တရားရှိကြတယ်ဝိပဿနာထုတ်ကြတယ်တချို့ကတော့အကြအမြင်ပေါက်ခြင်းလို့တဲ့ဝိပဿနာထုတ်ကြတယ်တချို့ကတော့ငြိရှုမိုးပြန်တကိုးတွေကိုရရင်လို့ဝိပဿနာထုတ်တယ် အဲ့ဒီလိုရည်ရွယ်ချက်တွေလားဆိုတော့ဒီလိုဝိပဿနာရှိရတာဝိပဿနာရှိတဲ့အခါမှာအဲ့ဒီလိုရည်ရွယ်ချက်တွေထားရမလားအဲ့ဒီလိုရည်ရွယ်ချက်နဲ့ဝိပဿနာထုတ်ရမလားဆိုတော့မဟာသီဆရာတော်ဘုရားကြီးကသူကလင်္ကာလေးတွေနဲ့မင်းပြီးတော့ဖြေထားပါတယ်နောက်ပြီးတော့အဲ့ဒီဝိပဿနာရှိတဲ့အခါမှာဘယ်လိုအချိန်အခါမျိုးမှာဝိပဿနာရှိရမှာလဲတဲ့ဒါဝင်လည်းပဲမဟာသီဆရာတော်ကြီးကပြောပြထားတယ်အဲ့ဒါလေးကိုလင်္ကာလေးဆိုကြည့် ဘယ်အကျိုးငါထိုခန္ဓာဘယ်ခါရှုရပါသနည်းတဲ့အမေးလင်္ကာလေးဆိုထားတယ်မဟာသီဆရာတော်ကြီးကဘယ်အကျိုးငါထိုခန္ဓာဘယ်ခါရှုရပါသနည်းတဲ့ကဲယောဂီတို့ဆိုကြည့်သမ်းပါ ကဲယောဂီတွေကဘယ်လိုထင်လဲဝိပဿနာရှုရဲဆိုတာကစီးပွားတွေတက်အောင်လို့ရှုရတယ်လို့ထင်မလားသို့မဟုတ်ကျမ်းမာရေးတွေကောင်းအောင်လို့ရှုရတယ်လို့ထင်မလားအကြအမြင်ကြီးပေါအောင်မြရှုမိုးပြန်တကူရအောင်ဝိပဿနာရှုရတယ်လို့ထင်မလားဘယ်လိုထင်လဲနိနိဗ္ဗာန်ရအောင်လို့တဲ့ လေးပါးရအောင်လို့ယောဂီတွေကဖြေကြရတယ်။မာသီကျတော်ဘုရားကြီးကဘလို့ဖြေသလဲဆိုတာရှိကလင်္ကာလေးဆိုပြအောင်နော်။မစွဲဖို့ရာဖြစ်ခိုက်မှာမှန်စွာရှုရပါတည်းတဲ့။မာသီကျတော်ကြီးကဘလို့ဆိုတော့ဘယ်အကျိုးငါဝိပဿနာရှုသလဲရှုရသလဲလို့ဆိုတဲ့အခါတော့မာသီဆရာတော်ဘုရားကြီးကလင်္ကာလေးနဲ့ဘယ်လိုပြောတော့ မစွဲလန်းဖို့ရာအတွဲတဲ့ဝိပဿနာရှုရပါတယ်ဘယ်လိုအချိန်ခါမှာဝိပဿနာရှုရပါသလဲဆိုတော့ဖြစ်ခိုက်ဖြစ်ဆဲအချိန်ခါလေးမှာဝိပဿနာရှုရပါတယ်ကဲမစွဲဖို့ရာဆိုတဲ့စကားလုံးလေးကိုနည်းနည်းရှင်းပြမယ်ဝိပဿနာရှုတာဟာစီးပွားတွေတိုးတက်လာအောင်လောကီကြီးပွားရေးတွေအဆင်ပြေအောင် ရှုတာမဟုတ်ပါဘူးတဲ့ ယောဂါတွေပြောက်အောင်ဝိပဿနာရှိရတာမဟုတ်ပါဘူးတဲ့ဒါပေမဲ့လို့တရားရှိမှလို့မို့ယောဂါပျောက်သွားတဲ့အကျိုးတရားတွေကိုရတဲ့လူတွေကတော့အများကြီးပါပဲဒါပေမဲ့လို့ရည်ရွယ်ချက်ကတော့ယောဂပြောက်အောင်ဆိုတဲ့ရည်ရွယ်ချက်နဲ့ဝိပဿနာမရှိပါဘူးတဲ့ရှိတာမဟုတ်ပါဘူးတဲ့အကြာအမြင်ပေါအောင်မြေချမှုပြန်တကူတွေရအောင်ဒီလိုလည်းမဟုတ်ပါဘူးတဲ့ရည်ရွယ်ချက်ကမစွဲလန်းဖို့ရပါပဲတဲ့ လောကလူတွေကစွဲလန်းကြတယ်ခန္ဓာ၅ပါးကိုဘယ်လိုစွဲလန်းမလဲဆိုတော့ပုဂ္ဂိုလ်ပဲတတ္တဝါပဲယောက်ျားပဲမိန်းမပဲငြေးတယ်ချမ်းသာတယ်အစိုးရတယ်ဘယ်လိုစွဲလန်းနေစွဲလန်းနေဆိုတာထင်မှားနေကြတယ်အဲ့ဒီအထင်မှားတွေပျောက်သွားအောင်လို့အဲ့ဒီအစွဲလန်းတွေကင်းသွားအောင်လို့တဲ့ဝိပဿနာရှိရပါတယ်ဟုတ်ပြီဘယ်လိုအခါမျိုးမှာရှိရတယ်လဲဆိုတော့ ဖြစ်စေအခါလေးမှာရှုရပါတယ်ဝိပဿနာရှုရပါတယ်ယောဂီတို့ဖောင်းနေပိန်နေလို့မှတ်တယ်ဖောင်းနေလို့မှတ်တယ်မဖောင်းရင် ဖောင်းနေလို့မှတ်လို့ရှိရင်မှန်မလားမှားမလားဖောင်းပြီးမှ ဖောင်းတယ်လို့မှတ်ရင်တော့ဘယ်အချိန်ကလေးမှာဖောင်းတယ်လို့မှတ်ရမလဲဖောင်းနေတဲ့အချိန်လေးမှာပဲတဲ့ဖောင်းစေအချိန်ခါလေးမှာဖောင်းတယ်လို့မှတ်ရမယ် ပိန်တယ်လို့မှတ်တော့လဲထိုနည်း၎င်းမှာပဲမပိန်ရင်ပိန်တယ်လို့မမှတ်နဲ့ပိန်ပြီးမှပိန်တယ်လို့လည်းမမှတ်နဲ့ပိန်တဲ့အချိန်လေးမှာပိန်တယ်လို့မှတ်ပါတဲ့အဲ့ဒီလိုပဲဘယ်လန်းနေညာလန်းနေလို့မှတ်လို့ရှိရင်လည်းပဲဘယ်မလန်းရင်ဘယ်လန်းနေလို့မှတ်လို့မဖြစ်ဘူးဘယ်လန်းပြီးမှဘယ်လန်းနေလို့လည်းမှတ်လို့မဖြစ်ဘူးဘယ်လန်းတဲ့အချိန်လေးမှာဘယ်လန်းနေလို့မှတ်ပါညာလန်းလဲထိုနည်း၎င်းမှာညာလန်းတဲ့အချိန်လေးညာမလန်းရင်ညာလန်းပြီးမှအဲ့ဒီအချိန်မှာမှတ်နေညာလန်းနေတဲ့အချိန်လေး ကြွားတယ်လမ်းနဲ့ချတယ်လို့မှတ်တဲ့အခါမှာလည်းပဲကြွားစေအချိန်ဒီမကြွားခင်ကြွားတယ်လို့မှမှတ်နေကြွားပြီးမှကြွားတယ်လို့လည်းမမှတ်နေကြွားစေအချိန်လေးမှာကြွားတယ်လို့မှတ်ရလမ်းနဲ့လို့မှတ်တဲ့အခါမှာလည်းပဲလှမ်းစေအချိန်လေးမှာလှမ်းတယ်လို့မှတ်ရမယ်မလှမ်းရင်လည်းပဲလှမ်းတယ်လို့မှတ်လို့မဖြစ်ဘူးလှမ်းပြီးမှလှမ်းတယ်လို့မှတ်လို့မဖြစ်ဘူးချတော့လေသူနည်းလည်းကောင်းမယ်ချတယ်ချစေအချိန်လေးမှာပဲချတယ်လို့မှတ်ရမယ်မချခင်ချပြီးတဲ့အချိန်ဒီချိန်လေးမှာမှတ်လို့မရပါဘူး မြင်တာကြားတာနာနာစားတာထိတာသိတာလက်ကူးတာခြေကူးတာလက်ဆန်းတာခြေဆန်းတာခန္ဓာကိုယ်ကျင်းတာရနေအားလုံးရှင်းသေးရိုင်သေးလက်ဆန်းသေးအဲကိုယ်သေးပေါ့လေအဲ့ဒီအချိန်ခါပစ္စုပန်ကျဲ့တဲ့ဝိပဿနာရှိရပါတယ်တဲ့ဒါကြောင့်မာသီဆရာတော်ဘုရားကြီးကမစွဲဖို့ရာဖြစ်ခိုက်မှာမှန်စွာရှိရပါသည်တဲ့ယောဂီကိုဆိုကြည့်သမှာမစွဲဖို့ရာဖြစ်ခိုက်မှာမှန်စွာရှိရပါသည် ဝိပဿနာမှာတဲ့အကျွေးမရှိဘူးအကျွေးမရဘူးတဲ့အဲ့ဒီစကားလေးကလည်းမာသီဆရာတော်ပြကြီးအမင်းရှိတဲ့စကားလေးအမှန်တန်ကောင်းတယ်ဝိပဿနာမှာဘာမရှိဘူးလို့အကျွေးမရဘူး ကဲနောင်မပြီးပါမယ်ဆိုပြီးတော့ဈေးဝယ်တဲ့အခါမှာတော့နောင်မပြီးမယ်ဆိုပြီးအကျွေးဝယ်လို့ရတယ်ဝိပဿနာမှာတော့ဖောင်းတာလေးပေါ်လာတယ်ဒီဖောင်းတာလေးဖောင်းနေလို့ငါမမှတ်ပါဘူးနောင်မမှတ်လိုက်မယ်ဆိုပြီးတော့ဒီလိုအကျွေးမရဘူးတဲ့နောင်အချိန်ဆွဲထားလို့မရဘူးဖောင်းတယ်လို့ပေါ်လာရင်ဖောင်းပေါ်ပေါ်ချင်းဖောင်းကြိုက်နေမှာဖောင်းတယ်လို့မှတ်ရမယ်ပိန်တယ်လို့မှတ်လို့ရှင်လဲထုံကြီးလည်းကောင်းမယ်ပိန်ကြီးပိန်လုံးလေးမှငါမမှတ်ဘူးနောင်မပဲမှတ်လိုက်တော့မယ်ဆိုပြီးတော့အဲ့ဒီလိုအကျွေးမရဘူး ပိန်တယ်ဆိုလို့ရှိရင်ပိန်ကြိုက်လေးမှာပိန်သေးလေးမှာပိန်ပိန်ချင်းပိန်တယ်လို့မှတ်ရပါတယ်ဒီလိုပဲတတိအာဝဏ်မြင်တဲ့အခါမှာဆိုရင်မြင်မြင်ချင်းပဲကြားတယ်ဆိုရင်ကြားကြားချင်းမှတ်ရမယ်အဲကြားတာလေးကြားနေရတဲ့နဲ့နောက်မှမှတ်မယ်ဆိုပြီးတော့ပြစ်ထားလို့ရှိရင်ဒါမဟုတ်တော့ကြားတယ်ဆိုရင်ကြားကြိုက်ကြားတယ်လို့နောက်မှမှတ်လို့မဖြစ်ဘူးကြားကြားရမှတ်ပါတယ်မြင်စေကြားစေနားစေစားစေထိစေသိစေအာယုံ6ပါးတွေအကုန်လုံးသူကပစ္စုပန်တဲ့တဲ့မှတ်ရပါတယ် အင်မတန်ဖြူစင်းနေတဲ့အဝတ်ကလေးတစ်ခုတန့်ရှင်းနေတဲ့အဝတ်ကလေးတစ်ခုအဲ့ဒီအဝတ်ကလေးတစ်ခုနဲ့တူပါတယ်တဲ့ပစ္စုပန်အာယုံကပေါ်လာတယ်ဘယ်အစွဲလမ်းဘယ်အညစ်အကြေးမှသူမပေးဘူးလောဘအညစ်အကြေးလည်းမပေးဘူးဒေါသအညစ်အကြေးလည်းမပေးဘူးလောဘနဲ့လည်းအစွဲလမ်းမခံရဘူးဒေါသနဲ့လည်းအစွဲလမ်းမခံရသေးဘူးအဲ့ဒီလိုအစွဲလမ်းအညစ်အကြေးအပေမခံရသေးတဲ့ပစ္စုပန်အာယုံပူပူနွေးနွေးအာယုံကိုသူက အဲ့ဒီအစွဲအလန်းအညီအကျေးတွေစွန့်ချင်မသွားအောင်မစွန့်ချင်မီတဲ့လောဘအစွန်းမထင်မီဒေါသအစွန်းမထင်မီပေါ်ပေါ်ချင်းချက်ချင်းမှပါတယ်နောက်ပြီးတော့ဒီဖောင်းတဲ့ပိန်တယ်လို့မှတ်တဲ့အခါမှာတချို့သောပုံကိုယ်တွေကမန္တလေးမှာနာမည်ကြီးတဲ့ရိပ်သာကြီးတစ်ခုကိုရင်ဘဝတော်မှာတရားသတ်မှတ်ဖို့ မဟာစီနီးတော့မဟုတ်ဒါပေမဲ့မှတ်တာတော့ခုဘကမဟာစီနီးနဲ့ပဲအဲ့ဒီမှာမှတ်မှတ်တော့အဲ့ဒီထဲမှာသီလရှင်ကြီးတစ်ပါးရှိအဲ့ဒီသီလရှင်ကြီးပြောတဲ့စကားလေးစိတ်ထဲမှာနားထဲမှာကြားနေဘာပြောလဲဆိုတော့မဟာစီနီးကနုတယ်အဲ့ဒီသီလရှင်ကြီးကပြောတယ်မဟာစီနီးကဘာဖြစ်တယ်တော့နုတယ်တဲ့သူကနုတယ်ဆိုတော့ဘာဆိုလိုတာလဲဆိုတော့သူက မဟာစီနီးကတဲ့ပညာတိပါတယ်တဲ့ပညာတိနဲ့ရှုရတယ်တဲ့အနုတယ်တဲ့သူဆိုလိုချင်တာကတော့ဒီဓာတ်ဒီပရမတ်ဒီရုပ်ဒီနာမ်ဒီအနိစ္စတွေဒုက္ခတွေအနတ္တတွေနဲ့ရှုမှသူကရှင်းတယ်လို့သူကဆိုလိုတယ်နဲ့ဒီပါတယ်ရင်းကျက်တယ်အစင်တန်မြင့်တယ်လို့သူကဆိုလိုချင်မှုရပါအဲမာစီရဲ့နုတယ်အစင်တန်နေတယ်ပေါ့လေအဲ့ဒီကမာကြီးကိုပြောပြရင်မြတ်စွာဘုရားဟောထားတဲ့စကားလေးရွတ်ပြီးတော့ပြောပြရင် မြတ်စွာဘုရားကကိစ္ဆံတော်ဝါကိစ္ဆာမိတိပဇာနာတိကိစ္ဆံတော်ဝါသွားတဲ့အခါမှာဆိုလို့ရှိရင်လည်းပဲကိစ္ဆာမိတိသွားတယ်ရေလို့ပဇာနာတိညာနဲ့သိနေရမယ်တရားရှုမှတ်တယ်ဆိုတာရှုမှတ်တယ်ပဲရှုတယ်ပြောပြောမှတ်တယ်ပြောပြောနှလုံးသွင်းတယ်ပဲပြောပြောသိတယ်ပဲပြောပြောဆင်ခြင်တယ်ပဲပြောပြောအတူတူပဲအဲဒီစကားလုံးနဲ့အတူတူပဲသိတယ်မှတ်တယ်အတူတူပဲ သွားရင်သွားတယ်လို့မှတ်ပါတဲ့မြတ်စွာဘုရားကပါဠိတော်ခုနမြတ်စွာဘုရားပြောတဲ့ပါဠိကိုဓာရိုက်ကြပြခေသံတော်ဝခေသမိတိပဇာနာတိသွားရင်သွားတယ်လို့သိပါသွားရင်သွားတယ်လို့မှတ်ပါတဲ့အဲ့ဒီလိုပဲခြိတော်ဝါခြိတော်မိတိပဇာနာတိရက်ရင်လည်းရက်တယ်လို့သိပါနိသိန်တော်ဝါနိသိန်တော်မိတိပဇာနာတိထိုင်ရင်လည်းထိုင်တယ်လို့သိပါတရားတော်ဝါတရားတော်မိတိပဇာနာတိ အိပ်ရင်လည်းလျောင်းရင်လည်းအိပ်တယ်လျောင်းတယ်လို့မှတ်ပါဒါမြတ်စွာဘုရားရဲ့ဓာရိုက်စကလုံးပဲဘာအပူအဆာမှမပါဘူးအဲ့ဒီစကလုံးကိုစဉ်းစားကြည့်ခုနကဓမ္မကြီးသီလရှင်ကြီးပြောတဲ့စကားမှန်သလားမှားသလားဆိုတာဝေဖန်လို့ရမြတ်စွာဘုရားတွားရင်တွားတယ်လို့မှတ်ပါတွားရင်နာမဲရုပ်ပဲမှားမယ်လို့မပါဘူးဒီထဲမှာအနိစ္စပဲဒုက္ခပဲအနတ္တပဲဝါယောတပဲပထူတပဲဒီလိုတတ်စကလုံးတွေကမပါဘူးပရမစကလုံးလည်းမပါဘူး ရုပ်စကလုံးလည်းမပါဘူးနာမ်စကလုံးလည်းမပါဘူးအနိစ္စဒုက္ခအနတ္တဆိုတာလည်းမပါဘူးမြတ်စွာဘုရားသွားရင်သွားတယ်လို့ပဲသိဟောလောကပြညတ်နဲ့ပဲပြောတယ်မြတ်စွာဘုရားလူအများနားလည်လို့အောင်လူအများမှတ်လို့ရအောင်မြတ်စွာဘုရားသူသူသိထားတဲ့တရားကိုသင်ပြပေးတာသွားရင်သွားတယ်လို့မှတ်ပါဖောင်းရင်ဖောင်းတယ်လို့မှတ်ပါဝါရောတယ်ပဲမှတ်ကြမလို့ရုပ်ပဲမှတ်ကြမလို့နာမ်ပဲမှတ်ကြမလို့ဖောင်းရင်ဖောင်းတယ်လို့ပဲမှတ်လောကပြောရိုးဆိုစဉ်ဒီအတိုင်း လူတွေပြောနေတဲ့စကားလုံးတိုင်းမှတ်ပါတဲ့မာသီဆရာတော်ဘုရားကြီး။တရားပြောထားတဲ့စကားကိုကုကပါတယ်မာသီဆရာတော်ဘုရားကြီးကကိစ္ဆံတော့ဝကိစ္ဆာမိတိပဇာနာတိတဲ့မြတ်စွာဘုရားတွားရင်တွားတယ်လို့ပဲမှတ်ပါလို့မြတ်စွာဘုရားပြောထားတာတဲ့။အဲဒီလိုပါပဲတဲ့။ဖောင်းရင်ဖောင်းတယ်လို့ပဲမှတ်၊ပိန်ရင်ပိန်တယ်လို့ပဲမှတ်လောကဝဟာရအတိုင်းပဲတဲ့။အဲတော့အဲ့ဒီဒီလိုက်ရှင်ကြီးဒါရင်မသိချလို့ပါပဲ။မသိတော့သူကတကယ်မဟာသီဆရာတော်ဘုရားကြီးပြိယပฏิပတ်ဆွဲဆုံးဒိဋ္ဌိကျပုဂ္ဂိုလ်ကြီးကိုသူက မြင့်မို့တောင်ကြီးကိုသူကဈေးစီလေးနဲ့ဈေးစီလေးနဲ့လာပေါ့လို့ဘာဘာလုပ်လိမ့်မလဲသူ့အသိဉာဏ်ကဈေးစီလေးဈေးစီလေးတော့ရှိတာမာသီကျတော့ဘုရားကြီးကိုသူကလာပုတ်ခတ်တယ်ပုတ်ခတ်တယ်ဆိုဘုရားပုတ်ခတ်တာနဲ့ဒီလိုပါပဲလေမြတ်စွာဘုရားတွားရင်တွားတယ်လို့သိရမယ်လို့မြတ်စွာဘုရားပြောတာမြတ်စွာဘုရားရဲ့တရားလည်းနှုပါပြီတယ်လို့ပြောတာနဲ့ဒီလိုပါပဲအဲ့ဒီဒီလရှင်ကြီးအဲဒီလိုပြောတာကအဲ့ဒီဒီလရှင်ကြီးကိုမကျေနပ်တာမဟုတ်ဘူး ယောဂီတို့အသိဉာဏ်ရှိအောင်လို့ကိုယ်ဖောင်းနေပြီးနေမှတ်နေတယ်ဗေနနဲ့ညာလနဲ့လို့မှတ်နေတယ်တချို့သောပုဂ္ဂိုလ်တွေကမသိဘဲနဲ့အတက်ကြီးလာလို့ဆရာကြီးလာလို့နေတဲ့ပုဂ္ဂိုလ်ကရှိတာဟုတ်အဲ့ဒီနေရာမှာပိုင်ပိုင်နိုင်နိုင်ဖြည့်ရှင်းပြတာဖို့ကိုလုတ်တဲ့အလုပ်ကမှန်ပါတယ်ဆိုတာသိအောင်လို့ပြောပြတာဖို့လိုတယ်ဒါကြောင့်မို့ယောဂီတွေကိုရှင်းပြရတာပါအဲ့တော့ဖောင်းစဲမှာဖောင်းတယ်လို့မှတ်ရမယ်ပိန်စဲမှာပိန်တယ်လို့မှတ်ရမယ်အဲဘယ်လနဲ့တွားတယ်ဆိုလို့ရှိရင်တွားတဲ့ချိန်မှာတွားတယ်လို့မှတ်ရတချို့ကလုတ်ကြသေးတယ်ပြောကြသေးတယ် ဘာလဲဆိုတော့သူကပစ္စုပန်နဲ့ဆိုပြပစ္စုပန်တဲ့ရှူရမယ်တယ်လို့ပြောတယ်မဟုတ်ဘူးတဲ့အတိတ်နာကတွေလည်းရှူလို့ရတယ်တဲ့တချို့ပုဂ္ဂိုလ်တွေကအတိတ်တွေလည်းရှုလို့ရတယ်နာဂတ်တွေလည်းရှုလို့ရတယ်ဟုတ်ပါဘူးတကယ်ရှုခြင်းကတော့ဝိပဿနာတကယ်စစ်စစ်ရှုခြင်းကတော့ပစ္စုပန်တဲ့တဲ့ပေါ်တဲ့အာယုံကိုပဲရှုရပေါ်တဲ့အာယုံကပေါ်တဲ့အာယုံကိုသိသွားလို့မဟုတ်ဥမာပူတယ်လေးကိုရှိတယ်ပူတယ်ပူတယ်လို့မှတ်တယ်အဲအဲ့ဒီပူတော်လေးကပူပြီးတော့ပျောက်သွားတာပဲ ဟောပူတာလေးကိုသိသွားတာပူစေအောင်လေးကိုမှတ်တယ်ပူတာလေးပေါ်လာတာလေးလည်းတွေ့တယ်ကြောက်သွားတာလေးလည်းတွေ့တယ်ပေါ်ပြီးကြောက်သွားတာဒါအနိစ္စအဲ့ဒီအနိစ္စကိုတွေ့သွားတယ်အဲ့ဒီအနိစ္စမမြဲတဲ့ဓာတ်ကိုခံနေရတဲ့သဘောတရားကောင်းတဲ့တရားမဟုတ်မကောင်းတဲ့တရားပဲဟောဒုက္ခပဲအဲ့ဒါတွေကကိုပေါ်လာပြီးတော့မပြောင်းနဲ့လို့ပြောလို့မရဘူးပေါ်ပြီးကြောက်သွားတာကိုသဘောတိုင်းမရဘူးကိုသဏ္ဍာန်တိုင်းမရဘူးကိုဖြစ်ခြင်းမလို့မဖြစ်ဘူးဟောအနတ္တအနိစ္စမြင်ရင်ဒုက္ခအနတ္တအော်တိုမက်တစ်လိုလိုမြင်သွားတယ်သူက အနိစ္စမြင်ရင်ဒုက္ခအနတ္တလည်းပဲအလိုလိုမြင်သွားတယ်အဲ့ဒီဟောပေါ်စေအာယုံကိုကိုကဝိပဿနာရှုလို့သိပြီဆိုရင်ပူတာလေးပဲခုနပြောတာဥပမာထုတ်ထားတယ်ပူတာလေးဟာရှင်းတော့ကလည်းပူခဲ့တယ်ငါပူခဲ့တာနောင်လည်းဒီလိုပူတဲ့သဘောလေးဟာတွေ့ရအောင်ရှင်းတော့ကလည်းဒီလိုပေါ်ပူတဲ့သဘောလေးကိုငါတွေ့ခဲ့တယ်နောင်လည်းတွေ့ရအောင်ဩရှင်းတော့ကတွေ့ခဲ့တဲ့ပူတာတွေရောနောင်တွေ့မဲ့ပူတာတွေရော ဒီဒီခုငါတွေ့နေရတယ်ငါမှတ်လိုက်တယ်ပူတာလေးလိုပဲပေါ်ပြီးကြောက်မှာပါလားလို့ဒီပစ္စုပန်ကိုတွေ့နေရတဲ့အခြေအနေကိုအမိပြုပြီးတော့အတိတ်နဲ့အနာဂတ်ကိုမှန်းဆပြီးတော့သိရပါဝိပဿနာအစင်မဟုတ်ပါဘူးတဲ့မှန်းဆဉာဏ်ပါပဲတဲ့ဝိပဿနာရှိလို့မရပါဘူးတဲ့အတုပါပဲတဲ့တချို့ကလည်းပဲအဲ့ဒီဝါဒမှားတွေကကြီးစိုးနေရတယ်ရှိတယ်ဒီပမှာကိုထိုးဖောက်တယ်အဲ့ဒီခုနမှားတာကိုမှားမမသိရင်လည်း လိုက်လို့ရှင်ကိုကအမှားကြီးနဲ့ရောက်သွားမှာပဲတဲ့အဲ့တော့ပစ္စုပန်တဲ့တဲ့ရှူရမယ်ပစ္စုပန်ကိုမှားရမယ်ဒီတော့ဘုဒ္ဓတအဖြစ်ပြောလိုက်ပြီတော်တော်လေးများသွားပြီမှတ်တဲ့အခါမှာဘယ်ကျူးငါမှတ်တယ်ဘယ်ချိန်မှာမှတ်ရမယ်ဖြစ်သေးချိန်လေးမှာမှတ်ရမယ်ဖြစ်သေးချိန်လေးခုနဖောင်းနာပိန်နာယောဂီတွေကဖောင်းနာပိန်နာပဲမှတ်တာဆိုတော့ဖောင်းနာပိန်နာကိုပဲပိုင်ပိုင်နိုင်နိုင်ကြည်ကြည်ညက်ညက်နားလည်အောင်ရှင်းပြနေရတာပေါ့ ကိုကတော့ဖောင်းနာပင်နာမှတ်နေတယ်ဖောင်းနာပင်နာနဲ့ပတ်သက်ပြီးတော့သူတစ်ပါးတွေကအပြစ်တင်လာရင်မေးလာရင်ကိုကဘာမှမဖြေရှင်းတတ်ဘူးဆိုရင်ကိုကအာအာအိမ်မမက်နေလို့မက်နေတော့ဖြစ်သေးဘူးပေါ့လေတရားတော့မှတ်တာပဲသိတာပဲဒါပေမဲ့လို့သူများမေးလာတဲ့အခါမပြောပြတာဘူးဆိုလို့ရှိရင်အာအာအိမ်မက်မက်နေရတာဆိုရင်ဒါဘာမှမပြောပြတတ်တော့အဲ့လိုမဖြစ်ရအောင်လို့ယောဂီကိုတကယ်စေတနာနဲ့ပြောပြနေတာပါအဲဒီဖြစ်ခိုက်အာယုံလေးကိုသာရှုနေပါတဲ့ဖြစ်ခိုက်အာယုံလေးကိုရှုနေလို့ရှိရင်တဲ့ ဒါသူ့အဲ့ဒီအာယုံလေးရဲ့သဘာဝလေးသိလာလိမ့်မယ်ဥပမာဒီညမှာပေးထားတယ်မဟာသိဆရာတော်ကြီးကဥပမာလေးတွေပေးထားတယ်မိုးရွာတယ်တဲ့ဒီနေ့တော့မိုးမရွာမနေ့ကလည်းမိုးရွာတယ်တမြန်နေ့ကလည်းမိုးရွာတယ်မိုးရွာတဲ့အချိန်မှာတဲ့လျက်လက်တက်ပါတယ်တဲ့အင်းရင်းနေ့ကတော့လက်တက်ခါလက်ပါညဆိုရင်တော့လက်တက်ပြီးတာပြင်ရတာပေါ့မိုးရွာတဲ့အချိန်မှာလျက်လက်တက်ပါတယ်အဲ့ဒီလျက်လက်တဲ့အခါမှာတဲ့ လျက်လက်နေတော့ကြီးတဲ့သူပါလျက်စပြီးနင်းလာတာကိုလည်းသူတွေ့ရဲ့လင်းပြီးတော့ပျောက်သွားတာကိုလည်းသူတွေ့လင်းနေတော့သူကြီးလို့သိတာမလင်းရင်ကြိုမှန်းပြီးတော့ကြီးလို့လည်းမရဘူးလင်းပြီးမှပြန်တွေးဆပြီးတော့ကြီးလို့လည်းမရဘူးလင်းနေတော့လည်းကြီးရလင်းနေတော့လည်းကြီးလို့ရှင်ဘာတွေတွေ့မလဲလင်းနေတော့လည်းကြီးလို့ရှင်အော်လျက်လျက်ဆိုတဲ့သဘောကလင်းသွားတဲ့သဘောပါလားဟောသိသိလေလျက်လင်းလာတဲ့အခါမှာအမောင်ကြောက်သွားပါလားဒါကိုလည်းသူသိလေ လင်းနေတော့ကရှိနောက်ပြီးတော့အဲ့ဒီလျှက်ဟာလင်းနေတဲ့လျှက်ဟာရှည်ရှည်ပဲတူတူပဲကိုယ်ကိုယ်ကောက်ကောက်ပဲဖြောင်းမြောင်းပဲကြီးကြီးပဲသေးသေးပဲစသဖြင့်လင်းနေတော့ကသူကြည့်ပါသိပါတယ်အဲ့ဒီလိုပဲတဲ့ဖောင်းနေပိန်နေနဲ့မှတ်ပါဖောင်းနေပိန်နေနဲ့ဖောင်းကြိုက်မှာမှတ်ဟောသူ့ရဲ့သဘာဝတွေသိပိန်ကြိုက်မှာမှတ်သူ့ရဲ့သဘာဝတွေသိဖောင်းနေပိန်နေဆိုတာလောကဝဟာရပါပဲလောကဝဟာရနဲ့မှတ်လို့ညှူတာမဟုတ်ဘူး ဒီအတိုင်းပဲမှတ်ရတယ်ဒီတိုင်းမှတ်ရင်းနဲ့သူကသဘာဝတွေသိလာလိမ့်မယ်။ဖောင်းနေပင်နေလို့မှတ်လို့ရှင်ဘာတွေသိလာမလဲယောဂီတို့စပရမမက္ကန်စမှာတော့သူကတတိတမာရီအာမကောင်းလေးခင်တော့ဝမ်ပိုက်ပုံသဏ္ဍာန်ကြီးလည်းမြင်တတ်တယ်။ဖောင်းတက်လာတဲ့ဝမ်ပိုက်ကြီးရဲ့အမူအရာလည်းမြင်တတ်တယ်။ပင်ကျသွားတဲ့ဝမ်ပိုက်ရဲ့အမူအရာလည်းမြင်တတ်တယ်။ဒါတွေကပညာအဲ့ဒီပညာတွေမြင်နိုင်ပါသေးတယ်တဲ့။ ဒါပေမဲ့လို့မိမိရဲ့တတိအတ္တမာရီအကောင်းလာတဲ့အခါရောက်တော့ဘာတွေသိလာမလဲဝါရောတက်မှာအမှားသားလက္ခဏာရှိရဲ့သူ့ရဲ့ကိစ္စတတ္တိရှိရဲ့သူ့ရဲ့ယောဂီတို့ဉာဏ်မှာထင်လာတဲ့သဘောတဘာဝလေးအချင်းရာလေးရှိအဲ့ဒီခါလေးကိုသိပါတယ်တဲ့အဲ့ဒါကိုမာသီဆရာတော်ဘုရားကြီးကလင်္ကာလေးလှုပ်ထားတယ်ယောဂီတွေလည်းယာဘူးကြပါလိမ့်မယ်တစ်ခေါက်ဆိုပြမယ်ယောဂီတွေမှတ်လို့ရှိရင်ဖောင်းနေပိန်နေလို့မှတ်လို့ရှိရင်ဘာတွေသိတယ်လဲဆိုတာကို မာဇီဆရာတော်ပြရဲ့လင်္ကာလေးလုပ်ထားတယ်အဲ့ဒါလေးကိုဆိုကြည့်ထောက်ကံတောင့်တင်းရောချင်းတမီတဲ့ဆိုမယ်နော်ရှင်းရဆိုကြည့်အောင်ထောက်ကံတောင့်တင်းရောချင်းတမီရင်းရိုင်လှုပ်ရှားရွေ့သွားတတ်သည်သူလိုရာဘက်တွန်းလျက်ဆောင်သည်ဝါရောတက်ပြီးမှမြတ်ယောဂီအပိုင်လေးလေးပိုက်ပါပဲဆိုပြအောင်မယ်နောက်တစ်ခါ ထောက်ကံတောင်တင်းရောရင်းတမီရွေးရိုင်လှုပ်ရှား၍သွားတတ်သည်သူလိုရာဘက်တွန်းလျက်ဆောင်သည်ဝါရောတက်သိမှမြတ်ယောဂီတဲ့နောက်တစ်ခေါက်ပြန်ဆိုပြအောင်မယ်နောက်တစ်ခေါက်ဆိုပြပြီးရင်တော့ယောဂီတွေအားလုံးဆိုရမယ်ထောက်ကံတောင်တင်းရောရင်းတမီရင်းရိုင်လှုပ်ရှား၍သွားတတ်သည်သူလိုရာဘက်တွန်းလျက်ဆောင်သည်ဝါရောတက် သိမှဉာဏ်ယောဂီတဲ့ကဲယောဂီတွေဆိုကြည့်သမ်းပါ စရင်းတော်တဲ့သူကပရမတ်သဘာဝတွေကိုကြည်သိတယ်တော့မဟုတ်ပါဘူးတဲ့ပညာနဲ့ရောပြီးတော့လေသိပါတယ်တဲ့ပညာကြည်သိတော့သိတာတော့လည်းမဟုတ်ပါဘူးတဲ့ပညာနဲ့ပရမတ်ရောပြီးတော့သိနေတတ်ပါသေးတယ်တဲ့သပ္ပထမတတိသမารိညာအာမကောင်းသေးရင်နောက်တတိသမารိညာအာကောင်းလာလို့မှတ်အားတွေကောင်းလာပြီဆိုရင်ဝမ်းပိုက်ကြီးလည်းမတွေ့တော့ဘူး ဘာပဲတွေ့လာတော့ဆိုတောင်တင်းတာလှုပ်ရှားတာတွန်းလိုက်ဆွဲလိုက်ရွေ့သွားလိုက်ထက်တက်လိုက်အောက်ဆင်းလိုက်နဲ့ဒီဝါရောတက်သဘောတဘာဝလေးပဲတွေ့နေရပါတယ်တဲ့ရွေ့ရှားတယ်လှုပ်ရှားတယ်တွန်းကန်တယ်တင်းနေတယ်ရော့သွားတယ်ဆိုတာခုနဝါရောတက်ရဲ့သဘောတဘာဝလေးပဲထောက်ကန်တောင်တင်းရော့ခြင်းတမီတောင်တင်းတဲ့သဘောရော့သွားတဲ့သဘောဘိနေတဲ့ခါမှာရော့သွားတဲ့သဘောဒါဝါရောတက်ရဲ့လက္ခဏာအမှန်သားပေါ့ ရေးရိုင်လှုပ်ရှားရွေသွားတတ်သည်တဲ့ဒါဝါယောတရဲ့သူဟာရတလို့လည်းခေါ်တယ်ကိစ္စလို့လည်းခေါ်တယ်အစွမ်းတတ္တိပေါ့လှုပ်ရှားသွားတယ်ရွေရှားသွားတယ်သူကရေးရိုင်လှုပ်ရှားရွေရေးရိုင်လှုပ်ရှားရွေရွေသွားတတ်သည်သူလိုရာပဲတွန်းလျက်ဆောင်တယ်အထက်ကိုတွန်းပို့လိုက်သလိုအောက်ကိုပြန်ဆွဲချလိုက်သလိုဒီလိုထင်ရတယ်အဲ့လိုထင်ရတာဒါဝါယောတရဲ့ပစ္စုပ္ပထံတဲ့ယောဂီတို့ရဲ့အပညာနဲ့မှထင်လာတဲ့အချင်းညာလေးတွေပါပဲတဲ့တရားမှတ်လို့ရှိရင်အဲ့ဒီလို သိလာပါလိမ့်မယ်တဲ့ဖောင်းနေပိန်နေနဲ့မှတ်လာလို့ရှိရင်ဒီတော့ပြန်ပြီးတော့မာသီဆရာတော်ကြီးရဲ့လင်္ကာကိုကောက်မယ်မစွဲဖို့ရာဖြစ်ခိုက်မှာမှန်စွာရှုရပါသတည်းတဲ့အဲနောက်ပြီးတော့သူ့ရဲ့ရှေ့မှာပါတဲ့လင်္ကာဖြစ်ခိုက်မရှုရုပ်နာစုစွဲမှုဝင်ရောက်သည်ရှေ့လင်္ကာလေးကဖြစ်ခိုက်မရှုရုပ်နာစုစွဲမှုဝင်ရောက်သည်ယောဂီတွေဆိုကြည့်တယ်မှာဖြစ်ခိုက်မရှု ဘယ်လိုဝင်ရောက်တယ်လဲဆိုတော့မြဲတယ်ကောင်းတယ်ငါကောင်းနေတကယ်ချင်တတ်သည်တဲ့ယောဂီတွေဆိုကြည့်ကြမှာဖြစ်တိုင်းမှရှုယုံ nant စုစွဲမှုကင်းပြောက်သည် မမြဲဆင်းရဲသဘောပဲဉာဏ်တည်းရှင်းတော့သည်ဖြစ်တိုင်းမှတ်ရှိပါတဲ့ရှိမှတ်ပါတဲ့ဖြစ်တိုင်းရှိမှတ်လို့ရှိရင်မြဲတယ်ကောင်းတယ်ငါကောင်းငါကောင်းပဲလို့ဒီလိုထင်တဲ့အစွဲတွေ စင်ကင်းစင်သွားပါလိမ့်မယ်တဲ့အဲ့ဒီလိုဖြစ်တိုင်းဖြစ်တိုင်းမရှိမှဘူးဆိုရင်တော့မြဲတယ်ကောင်းတယ်ငါကောင်းမယ်လို့ဆွဲလန်းနဲ့ဆွဲလန်းနေဝင်ရောက်လာပါလိမ့်မယ်တဲ့မမြဲခြင်းရဲ့သဘောပဲဉာဏ်နဲ့ရှင်းတော့သည်အဲ့ဒီလိုရှင်းသွားတဲ့အခါရောက်တော့သူကနောက်ဆုံးဆွဲမှုကင်းပြောင်းမလန်းပေါက်ဆက်ရောက်နိဗ္ဗာန်ကြီးအဲ့ဒီအစွဲတွေပျောက်သွားပြီဆိုလို့ရှိရင်တော့တဲ့မိမိတန်တန်မှာမဲ့ခင်၈ပါးအကျင့်တရားတွေ ပေါ်လာပါလိမ့်မယ်တဲ့ဝိပဿနာမဲ့ခင်ကြီးပေါ်လာမယ်ဝိပဿနာမဲ့ခင်ကြီးပြည့်စုံပြီးတော့နောက်ဆုံးအရိယမဲ့ခင်ဆိုတာပေါ်လာလိမ့်အရိယမဲ့ခင်ပေါ်လာလို့ရှိရင်နိဗ္ဗာန်ကိုဆက်ရောက်သွားလိမ့်မယ်တဲ့အဲ့ဒါကိုမာသီဆရာတော်ကြီးကဆက်ပြီးတော့လင်္ကာလေးစီထားတယ်ဆွဲမှုကင်းပြောက်မလန်းပေါက်ဆက်ရောက်နိဗ္ဗာန်ကြီးတဲ့ဆိုကြည့်ကြမှာ ဆွဲမှုကင်းပြောက်အဆွဲလံကင်းပြောက်သွားတဲ့ဥပါဒံအဆွဲလံဆိုတာဥပါဒံဒိဋ္ဌိဥပါဒံတဏှာဥပါဒံကာမဥပါဒံခေါ်တာပေါ့အဲ့ဒီဥပါဒံကြီးကင်းပြောက်သွားလို့ရှိရင်ဖြစ်ခိုက်မှာရှိပါရှိလို့ရှိရင်ကောင်းမြဲတယ်ကောင်းတယ်ငါကောင်ပဲဆိုတဲ့အဆွဲလံကြီးပျောက်သွားမယ်မမြဲဘူးဆင်းရဲတယ်အဆိုးမရဘူးဆိုတဲ့ အမြင်မှန်ကြီးရောက်လာမယ်တဲ့အဲ့ဒီလိုရောက်လာလို့ရှိရင်မက်လန်းပေါက်သွားပါတယ်တဲ့မက်လန်းဆိုတာမက်ကင်၈ပါးပါပဲမက်ကင်၈ပါးထဲမှာသီလမက်ကင်က၃ပါးတမာရီမက်ကင်ကဘယ်နှပါတော့၃ပါးပညာမက်ကင်က၂ပါးပေါင်းလိုက်တော့သီလတမာရီပညာတဲ့အကျင့်၃မျိုးပါပဲသီလမက်ကင်ဘယ်နှပါတော့တမာရီမက်ကင်ကပညာမက်ကင်ကသီလမက်ကင်၃ပါးကဘာတွေလဲဆိုတော့ ဟုတ်တယ်လေတမ္မဝါစာဟုတ်တယ်လေသီလမဲ့ခင်၃ပါးတဲ့တမ္မာဝါစာတမ္မာကမ္မန္တာတမ္မာအာဇီဝတမ္မာဝါစာဆိုတာကောင်းတဲ့စကားကိုပြောတာတမ္မာကမ္မန္တာဆိုတာကောင်းတဲ့အလုပ်တွေကိုလုပ်တာတမ္မာအာဇီဝဆိုတာကောင်းတော့အသက်မွေးမှုလုပ်တာတဲ့ဒါသီလမဲ့ခင်၃ပါးပါပဲတဲ့တမာရီမဲ့ခင်ကလည်း၃ပါးရှိပါတယ်တဲ့ဘာတွေတုံးဆိုတော့တမ္မာ သမ္မာဝါယာမသမ္မာတတိသမ္မာသမာဓိသမာဓိမဲ့ခင်သုံးပါးပြန်ပြောရအောင်သမ္မာဝါယာမသမ္မာတတိသမ္မာသမာဓိသမာဓိမဲ့ခင်သမာဓိအုပ်စု၃ခုတဲ့ပညာမဲ့ခင်ပညာအုပ်စုက၂ခုရှိတယ်သမ္မာသင်္ကပ္ပနဲ့သမ္မာဒိဋ္ဌိသမ္မာဒိဋ္ဌိ အဲ့ဒီ7ပါးမဂ္ဂင်7ပါးတဲ့ဟောင်းနေလို့မှတ်တဲ့အခါမှာအဲ့ဒီမဂ္ဂင်7ပါးလုံးပါတယ်ပိန်နေလို့မှတ်တဲ့အခါမှာလည်းအဲ့ဒီမဂ္ဂင်7ပါးလုံးပါတယ်လွင့်နေလို့မှတ်တဲ့အခါစိတ်တွေလွင့်နေလို့မှတ်တဲ့အခါကြားတယ်လို့မှတ်တဲ့အခါနားနေလို့မှတ်တဲ့အခါမြင်နေလို့မှတ်တဲ့အခါနားတယ်ကျင်နေလို့မှတ်တဲ့အခါအကုန်လုံးမှတ်တိုင်းမှတ်တိုင်းမှာမဂ္ဂင်7ပါးပါပါတယ်တဲ့သီလကတော့သီလ6ထိထားပြီမို့သီလမဂ္ဂင်3ပါးဆိုတာတော့သီလ6ထိတော့5ပဲသူကပါပြီးသားဖြစ်နေကျန်တဲ့မဂ္ဂင် ၅ပါးရှိပါတယ်တဲ့သမာဓိမဲ့ခင်နဲ့ပညာမဲ့ခင်သမာဓိမဲ့ခင်၃ပါးကဖောင်းတယ်လို့မှတ်တဲ့အခါမှာတဲ့ဖောင်းတဲ့အာယုလေးအပေါ်မှာမိမိစိတ်ကလေးရောက်သွားကြောင်းကြစိုက်ပေးရတဲ့သဘောလေးပါပါတယ်တဲ့အဲ့ဒီကြောင်းကြစိုက်ပေးရတဲ့သဘောလေးကအစိုက်ပေးရတဲ့သဘောလေးကတဏ္မာဝါယမပါတဲ့အဲ့ဒီခုနဖောင်းနာပိန်နာလေးကိုမှတ်လိုက်တဲ့သဘောလေးကအမှတ်ရတဲ့သဘောကတဏ္မာတတိအဲ့ဒီဖောင်းနာပိန်နာလေးအပေါ်မှာစိတ်ကလေးကပ်ပါသွားတယ်တည်သွားတယ်အဲ့ဒါကတဏ္မာသမารီ တမာတမာရီမဲ့တမာရီမဲ့ခင်၃ပါးအဲပညာမဲ့ခင်တွေကတော့တမာသင်္ကပ္ပနဲ့တမာဒိဋ္ဌိတမာသင်္ကပ္ပဆိုတာကဖောင်းတဲ့အာယုလေးအပေါ်မှာမိမိစိတ်ကလေးရောက်သွားအောင်သူကချိန်ပေးတဲ့သဘောချိန်ပေးတဲ့သဘောရောက်သွားအောင်ဥတင်ပေးတဲ့သဘောဥလှည့်ပေးတဲ့သဘောအဲ့ဒါကတမာသင်္ကပ္ပအားဆိုင်ပြီးလို့မှုမှတ်လိုက်ပြီးမှတ်လိုက်လို့မိမိစိတ်ကလေးအဲ့ဒီ ကောင်းတဲ့အပေါ်မှာတည်သွားပြီတည်သွားပြီဆိုလို့ရှိရင်သူကအမှန်မြင်လာတဲ့သဘောလေးရှိလာတယ်အမှန်မြင်တဲ့သဘောရှိတယ်အဲ့ဒီအမှန်မြင်တဲ့သဘောကဘယ်လိုလဲဆိုတော့ဖောင်းတယ်လို့မှတ်လို့ရှိရင်ဖောင်းနာလေးရဲ့ဖောင်းနာလေးကိုမှတ်နေတာလေးရဲ့ဒါပဲရှိတာပဲငါဖောင်းတယ်ဆိုဖောင်းနဲ့ငါလည်းမပါဘူးယောက်ျားလည်းမပါဘူးမိန်းမလည်းမပါဘူးပုဂ္ဂိုလ်တ attva ဆိုတာလည်းမပါဘူးဖောင်းနာလေးရဲ့ဖောင်းနာလေးကိုမှတ်နေတာလေးဒီနှစ်ခုပဲရှိတာပဲခန္ဓာကိုယ်လည်းမရှိဖိုင်လည်းမရှိမတွေ့ ဒီနှစ်ခုပဲရှိတာပဲဆိုတော့အမြင်မှန်လေးရသွားတယ်ရုပ်နဲ့နာကိုမြင်သွားတယ်ဖောက်နာလေးကရုပ်ဖောက်နာလေးကိုမှတ်နေတာလေးကနာပိန်နေပိန်နေလို့မှတ်တဲ့အခါမှာပိန်နာလေးကရုပ်ဝါရောရုပ်ပိန်နာလေးကိုမှတ်နေတာလေးကနာဟောရုပ်နဲ့နာပဲရှိတယ်အဲ့ဒါအမြင်မှန်တစ်ခုပုဂ္ဂိုလ်ပဲတတ္တဝါပဲယောက်ျားပဲမိန်းမပဲငါပဲနဲ့မြင်နေလို့ရှိတာအမြင်မှားအဲ့ဒီအမြင်မှားကျင့်စဉ်သွားတယ်အစွဲမှားကျင့်စဉ်သွားတယ်အမြင်မှန်ရောက်လာအဲ့ဒါကတမ္မာဒိဋ္ဌိတဲ့အဲ့ဒီကတဆင့်တက်လာတဲ့အခါမှာ ဟောဖောင်းနာလေးပေါ်လာလို့မဖောင်းနေလို့မှတ်တဲ့စိတ်ကလေးဖြစ်ရတာပဲဖောင်းနေလို့မှတ်တာလေးကဖောင်းနာလေးပေါ်လာလို့ဖောင်းနာလေးကအကြောင်းတရားဖောင်းနာလေးကိုမှတ်တာအကျိုးတရားဟောအကြောင်းနဲ့အကျိုးလေးကိုမြင်လာတယ်မှတ်ရင်မှတ်ရင်သူ့ဘာသူမြင်လာတာစဉ်းစားပြီးသိလာတာမဟုတ်စဉ်းစားလို့သိတာမဟုတ်မှတ်ရင်မှတ်ရင်မြင်လာအဲ့ဒီလိုမှတ်ရင်လည်းတတိသမารီအပူကောင်းလာပြီဆိုရင်ရှေ့ဘလို့တိုးလာတော့ဆိုတော့ဒီဖောင်းနာလေးထဲမှာပဲဖောင်းစပေါ်လာတာလေးလည်းတွေ့တယ်တရရရနဲ့တက်သွားတာလေးလည်းတွေ့တယ်နောက်ကုန်းဆုံးသွားတာလေးလည်းတွေ့တယ် စပေါ်လာတာကသူကအဖြစ်ကိုဆုံးပြီးတော့ပျောက်သွားတာလေးကအဖြစ်အဖြစ်အဖြစ်အနေစာမြင်လာတယ်ပေါ်ပြီးတော့ပျောက်သွားတယ်ပေါ်လာတယ်ပျောက်သွားတယ်ဒါလေးကပေါ်ပြီးပျောက်သွားတာလေးကိုတွေ့ရတာကအနေစာကိုမြင်လဲရတာပဲဟောင်းတာလေးထဲမှာအနေစာမြင်သွားပြီပေါ်လာတယ်ပျောက်သွားတယ်ဟောမြင်လဲအနေစာမြင်နေညံလဲအပိညာလဲပေါ်သွားတယ်အနေစာမြင်လို့ရှင်ဒါမကောင်းဘူးလို့မြင်သွားတာဒုက္ခကိုသိတဲ့ညံဟောဒီညံမှာဖောင်းတာပိန်တာလေးဖောင်းနေတာလေးဒီခါလေးဖောင်းနေပြီတစ်လုံးဖောင်းနေပါစေအမှတ်တာလေးကတစ်လုံးသိနေပါစေဒီလိုမရဘူးဒီမှာသူ သူ့ဘာသူဖောင်းလို့သူ့ဘာသူကြောက်သွားတာတိတာလေးကလည်းသူ့ဘာသူတိသူ့ဘာသူကြောက်သွားတယ်ဟောသူကလည်းအစိုးမရတဲ့အနတ္တပဲဆိုတဲ့အသိဉာဏ်လည်းပေါ်သွားတယ်အဲ့တော့အနေစာပဲဒုက္ခပဲအနတ္တပဲလို့ဖောင်းတဲ့အခိုက်မှာမြင်သွားတယ်ရုပ်ပဲနာမဲဆိုတာလည်းမြင်တယ်အကြောင်းကျိုးဆိုတာလည်းမြင်တယ်အဲမမျက်စိရဲ့သဘောပဲဆိုတာလည်းမြင်တယ်အနိစ္စဒုက္ခအနတ္တဆိုတာလည်းမြင်သွားတယ်အဲ့ဒါဝိပဿနာဉာဏ်ပဲတဲ့ဖောင်းတယ်လို့မှတ်တဲ့အခိုက်မှာဖောင်းတာလေးရေဖောင်းတာလေးကိုမှတ်နေတဲ့စိတ်ကလေးရေလို့ရှိတာပဲအဲ့ဒီနှစ်ခုပဲရှိတာပဲလို့သိရင်ဒါဝိပဿနာဉာဏ် အဲဒီဖောင်းတာလေးကြောင့်ဖောင်းတယ်လို့မှတ်တဲ့စိတ်ကလေးပေါ်လာတယ်အကြောင်းကြောင့်အကျိုးဖြစ်လာတယ်ဒါလည်းပဲဒုတိယဝိပဿနာဉာဏ်အဲဖောင်းတာလေးပေါ်လာတယ်ပြီးတော့ကြောက်သွားတယ်မှတ်တဲ့စိတ်ကလေးကလည်းပဲမှတ်တယ်တော့ကြောက်သွားတယ်အဲဒါအိဋ္ဌကိုမြင်တဲ့ဝိပဿနာဉာဏ်ဒုက္ခဝိမြင်တဲ့ဝိပဿနာအိဋ္ဌမြင်လို့ရှိရင်ဒုက္ခအနတ္တလည်းမြင်ပြီးသားဖြစ်သွားတယ်အဲတော့အိဋ္ဌဒုက္ခအနတ္တကိုမြင်တဲ့ဝိပဿနာဉာဏ်နဲ့ဖောင်းနေလို့မှတ်တဲ့ခိုင်မှာပေါ်လာပါတယ်တဲ့မဂ္ဂင်၈ပါးလည်းပေါ်လာပါတယ်တဲ့အဲ့ဒီလိုမဂ္ဂင်၈ပါးတွေဟာ မာဓိမဲ့ခင်၃မှပညာမဲ့ခင်၂ပါအတူတူပေါင်းလိုက်တော့၅ဦး၅မျိုးဖြစ်သွားတာပေါ့အလုတ္တမ၅ယောက်ပေါင်းပြီးလုံးမှကြီးနိုင်တဲ့ကိစ္စတစ်ခုကို၅ယောက်လုံးညီညွတ်ညွတ်လုံးမှအလုတ်ကိစ္စအောင်မြင်နေပြီးသေးတယ်အဲ့ဒီလိုပဲရှုမှတ်တဲ့ကိစ္စတစ်ခုမှာအဲ့ဒီခုနမဲ့ခင်၅ပါးသီလမဲ့ခင်၃ပါးဖဲထားသမာဓိမဲ့ခင်နဲ့ပညာမဲ့ခင်နှစ်ပါးနှစ်မျိုးကိုပေါင်းလိုက်လို့ရင်မဲ့ခင်၅ပါးရှိအဲ့ဒီမဲ့ခင်၅ပါးကိုပါဠိလိုဆိုရင်တော့ကာရကမဲ့ခင်လို့ခေါ်တယ်မြန်မာလိုဆိုရင်တော့အလုတ္တမမဲ့ခင်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 နောက်ဆုံးရောက်တော့အရိယာမဉ္ဇဉ်ပူညာအရိယာမဉ္ဇဉ်ဆိုတစ်ချက်လေးပဲတစ်ခဏလေးပဲတစ်စိတ်လေးပဲဖြစ်လိုက်တယ်သူကဒီနေရာမှာသူကဥပမာပေးတယ်ခုနိုင်ငံကောင်းဆောင်တူပေါ့ဘယ်နိုင်ငံပဲဖြစ်ဖြစ်ပေါ့နိုင်ငံကောင်းဆောင်တူတနေရာကိုသွားတော့မယ်ဆိုလို့ရှိရင်ရှိရမော်တော်ပီကတွေသွားတယ်လမ်းရှင်းတာတွေသွားတယ်ဟိုပစ္စည်းဒီပစ္စည်းတွေအန္တရာယ်ရှိမဲ့ဟာတွေရှင်းတဲ့သူတွေသွားတယ်အဲ့လူတွေရှိရအကုန်ကြိုရှင်းတာနောက်ဆုံးအကုန်ပြီးပြီဆိုမှနိုင်ငံကောင်းဆောင်ကသွားတယ်အဲ့မှာကြိုရှင်းနေရတာတွေက ဝိပဿနာရှုတာနဲ့တူပါတယ်တဲ့ဝိပဿနာရှုတာကိလေသာတွေကိုကြိုးပြီးရှင်းတယ်အဲနောက်ဆုံးအဲ့ကိလေသာတွေကြိုးရှင်းတဲ့ဝိပဿနာမက်ခင်ကြီးကအကုန်လုံးကိစ္စတွေပြီးပြီဆိုရင်နောက်ဆုံးအဲအရိယာမက်ခင်လို့ခေါ်တဲ့နိုင်ငံကောင်းဆောင်ကသူကြွလာတော့တာအဲ့ဒီချိန်မှာအရိယာမက်ခင်ဖြစ်သွားပြီတဲ့နောက်တနည်းဥပမာကတစ်ပေတပင်ကိုခုတ်ပါတယ်တဲ့ဓာတ်နဲ့ခုတ်ပါတယ်တဲ့အချက်ပေါင်းများစွာခုတ်ရပါတယ်တဲ့အဲနောက်ဆုံးတစ်ချက်လိုက်ခုတ်လိုက်တော့တစ်ပင်ကိုလဲသွားတယ်တဲ့နောက်ဆုံးတစ်ချက်ခုတ်လိုက်တာအရိယာမဉ္ဇဉ်နဲ့တူပါတယ်တဲ့ အဲ့ဒီနောက်ဆုံးတစ်ချက်ရဲ့အရင်ခုတ်နေရတဲ့အချက်ပေါင်းများစွာကတော့သူကတော့ဝိပဿနာမဂ္ဂင်ဝိပဿနာဉာဏ်ကြီးဖြစ်ပါတယ်တဲ့အဲ့တော့ဝိပဿနာဉာဏ်ကိုမှတ်လို့ဝိပဿနာဉာဏ်အင်အားပြည့်စုံသွားပြီဆိုလို့ရှိရင်တော့သူကအရိယာမဉ္ဇဉ်ပူဉ္ဇဉ်ဖြစ်လာပါတယ်အရိယာမဉ္ဇဉ်ပူဉ္ဇဉ်ဖြစ်လာလို့ရှိရင်နိဗ္ဗာန်ကိုမျက်မှောက်ပြုသွားပါတယ်တဲ့အဲဒါဝိပဿနာရှုရခြင်းရဲ့နောက်ဆုံးပန်းနိုင် ဟာဘာလဲဆိုလို့ရှိရင်နိဗ္ဗာန်မှာပဲယောဂီဒီအခုတရားအတွက်မှာဒီကိုလာပြီးတော့တရားမှတ်နေကြတယ်ဘာကိုရရှင်လို့လဲဆိုရင်တော့နိဗ္ဗာန်ရရှင်လို့မှန်ပါတယ်ယောဂီစောစောကဖြေပါတယ်နိဗ္ဗာန်ရရှင်လို့မှန်တယ်နိဗ္ဗာန်ရအောင်လို့ဆိုပြီးတော့ဖောင်းနာပိနာတွေမှတ်နေရတယ်နာရာကျင်နာတွေဇွဲရှိကြီးနဲ့မှတ်ရတယ်အဲတကယ်ဆွဲရှိကြပါတယ်ယောဂီသူတော်စင်တွေမတန်တန်ကောင်းလို့ရှင်းဘုံကံရှိလို့ဒီမှာလာပြီးတော့အထုတ်ဖြစ်ကြကုသိုလ်တွေရကြထူးမြတ်တဲ့ အများစုကတော့မျက်စိဝိပဿနာဉာဏ်မျက်စိအကန့်အကွက်ဖြစ်နေကြတယ်ဟောဒီယောဂီသူတော်စင်တွေကတော့ဝိပဿနာဉာဏ်မျက်စိအလင်းတွေဒီမှာလာပြီးတော့ရနေကြတယ်ဒီလိုအလင်းတွေကဆက်ဆက်ဆက်ဆက်ပြီးလင်းသွားရင်တော့နောက်ဆုံးနိဗ္ဗာန်ရသည့်အထိမိမိတို့ဘဝပြည့်စုံသွားမယ်ယောဂီတွေနဲ့ပြန်ဆိုလို့ရှိရင်တော့နိုင်ရလည်းပဲကြည့်ထားတယ်9မိနစ်ပဲကျန်တော့တယ်အဲအောင်မြင်မှုပန်းနဲ့ရောက်တော့မယ်ဟုတ်လားဆရာလေးတို့ဟိုယောဂီတွေကလည်းလက်ခံဆိုလို့ရှိရင်တော့ ပြီးပြီဟုတ်လားပြီးပြီဆိုတော့အောင်မြင်မှုပန်းနိုင်ရောက်တော့မှဖြစ်သလို9မိနစ်ပဲလို့တော့တယ်နော်9မိနစ်တော့ဘူးအပြေးသမားလို့ပေါ့လေအပြေးသမားပြေးတယ်ပြေးတယ်ပြေးတယ်သူ့ရဲ့ပန်းနိုင်မြောင်ဖြစ်ပြေးရတယ်ရောက်ခါနေလို့ပူပြေးရတယ်ပဲဟုတ်လား9မိနစ်အတွင်းကတော့ပြေးလိုက်အောင်မယ်နော်ယောဂီတွေရက်ပြန်ဆိုလို့ရှိရင်ပြန်ရမှာမလားဟောပြန်မယ်တော်တော်ဝမ်းနေတဲ့ပုံပဲနော်ဟုတ်လားပြန်မှာဆိုတော့ဝမ်းနေတဲ့ပုံပဲ အဲတော့ယောဂီတာဝိအပြည့်သမဟာမှန်းတိုင်နာရောက်ခါနီးလေးလေးအားလျှော့ပြီးပြေးရမလားနားရမလားအဲ့ဒီအချိန်ကမှပြီးတော့မှာပဲဆိုပြီးစိတ်လုံးလုံးချလိုက်ရမလားယောဂီတွေပန်းနဲ့ရောက်တော့မှာနော်ဟုတ်လားလက်ပြန်ဆိုရင်ပန်းနဲ့ရောက်ပြီဆိုတော့တာဝိအပြည့်သမားလို့ပြေးတဲ့နှုံးလေးတော့မလျှော့လိုက်ကြပါနဲ့လို့နောက်ဆုံးပြောရမှာလေဟုတ်လားနော် ဘယ်လိုပြေးနေတာဖောင်းနေပိန်နေလို့မှတ်နေတာပြေးနေတာပဲဘယ်ကိုပြေးနေကောင်နိဗ္ဗာန်ကိုပြေးနေတာတမတ်မှတ်ရင်တမတ်နီးသွားပြီနိဗ္ဗာန်နဲ့တာဝိအပြေးသမားလိုပဲပန်းနိုင်နိဗ္ဗာန်စီကိုယောဂီကပြေးနေတာပြေးနေတာဆိုတော့အမှတ်လေးတွေမလျှော့ကြပါနဲ့ပြီးကနီးပြီဆိုလို့ရှိရင်မလျော့ဘဲနဲ့တခါလဲအစွမ်းကုန်ကြိုးစားမယ်ပန်းနိုင်ရောက်ခါနီးလေးပူကြိုးစားလေးပူကြိုးစားလေးဆိုတဲ့အတိုင်းပဲပန်းနိုင်ရောက်ခါနီးပြီဖြစ်တော့ပူပြီးတော့ကြိုးစားကြပါ 9မိနစ်ကလည်းမကုန်သေးတော့ပြောအောင်ပါပဲနော်9မိနစ်ကလည်းတော်ကြာတာပဲတော်ကြာသေးတယ်ဆိုတော့ဟိုပြန်ပြီးထုတ်လိုက်ဆိုရင်တော့ဝိပဿနာဆိုတာဘာလဲဆိုတာသိသွားပြီပေါ့နော်ဘာတွေရှိရတယ်ဆိုတာလည်းသိသွားပြီပေါ့နော်ဘယ်အကျိုးငါရှိရတယ်ဆိုတာလည်းသိသွားပြီနော်ဟောဝိပဿနာဆိုတာဘယ်လိုချိန်ကမှရှိရမလဲဆိုတာကမသိဘူးလားသိသွားပြီဝိပဿနာရှိလို့ရှိရင်နောက်ဆုံးပန်းနိုင်ကဘယ်ရောက်မလဲဆိုတာကမသိဘူးလား အများကြီးဘုဒ္ဓတာတွေရသွားပြီယောဂီတို့ယောဂီတို့ဒီရပြီးလို့ရှိရင်ဘယ်ကိုပြန်မယ်အိမ်မပြန်ရင်အိမ်မပြန်ရင်အိမ်မပြန်ရင်ဘယ်ကိုပြန်မှာလဲဟောဆောင်ပြန်အဆောင်ပြန်တဲ့အခါမှာပြန်တာနှမျိုးရှိရနော်ပြန်တာနှမျိုးရှိရအဆောင်ပြန်လို့ရှိရင်တချို့တော့လည်းမပြန်ရင်ပြန်ရင်ပြန်ရတာလည်းရှိတချို့တော့လည်းပြန်ရင်ပြီးတော့ပြန်ရင်တဲ့ဆန္ဒပါပြီးတော့ပြန်ရတာလည်းရှိနော် ဆန္ဒပါရီဖြစ်စီမပါရီဖြစ်စီအဆောင်ကိုတလှမ်းချင်းတလှမ်းချင်းပုံမှန်လှမ်းသွားဆောင်းမရောက်ဘူးလားအဲ့ဒီလိုပဲတဲ့ယောဂီကလည်းပဲနိဗ္ဗာန်ကြီးကိုသွားတဲ့အခါမှာတခါတလေရောက်တော့မမှတ်ချင်ဘူးတဲ့တခါလေရောက်တော့မှတ်ချင်တယ်တဲ့မှတ်ချင်တဲ့ဆန္ဒရှိရှိမရှိရှိမှန်မှန်သာမှတ်သွားမှန်မှန်သာလှမ်းသွားနောက်ဆုံးဆရာလေးတို့ယောဂီတို့ဟိုအခန်းရောက်တယ်လို့ပဲနိဗ္ဗာန်ကိုမရောက်ဘူးလားမှတ်ချင်လဲမှတ်မမှတ်ချင်လဲမှတ်ပါတဲ့အဲ့ဒါအမှန်မှန်သာမှတ်သွားလို့ရှိရင် နိဗ္ဗာန်ကိုရောက်သွားပါလိမ့်မယ်နိဗ္ဗာန်ရောက်သွားမှာနော်နိဗ္ဗာန်ကတော့ရောက်တော့ဘာလာရမတည်သေးဘူးကြည့်နော်နိဗ္ဗာန်မရောက်သေးဘူးဆိုတော့ပြောပါဦးပေါ့နော်ဆရာလေးတို့မိုးရွာတော့ကလေရှင်နာဆရာလေးတွေဆိုဆရာလေးတွေပဲခေါ်မိနေရနော်ယောဂီအားလုံးပါပဲယဟန်တွေလည်းဟိုဘက်ကမမြင်တဲ့ယဟန်တွေရောအမျိုးသားတွေရောအကုန်လုံးပါတယ် မိုးရွာတဲ့အခါမှာဒီမှာမိုးအရွာတယ်ဒီနေ့တချင်ကတော်တော်လေးစမ်းတယ်သူကမိုးတွေရွာတွေနဲ့အေးသေးသေးပေါ့မိုးရွာတဲ့အခါမှာဆရာလေးတို့ယောဂီတို့ခန်းကိုပြန်ရပြန်ရတဲ့အခါတော့ထီးမပါဘူးဆိုဘာဖြစ်လဲဟောမိုးဆိုတယ်နော်မိုးဆိုတယ်ဟုတ်တယ်အကယ်၍နေပူကြီးမှာထီးမပါဘူးနဲ့သွားမယ်ဆိုဘာဖြစ်လဲဟောနေပူတယ်ဟုတ်ပြီအဲ့ဒီတော့မိုးရွာတဲ့အခါမှာမိုး အဆိုးမခံရအောင် နေပူတဲ့အခါမှာနေပူတံမခံရအောင်ဘာလိုအပ်တယ်လဲဟောဒီလေးလိုအပ်ပါတယ်အဲ့ဒီလိုပါပဲတဲ့ဒီကနေ့တရားပွဲမှာမှားခြင်းတာလောကကြီးထဲမှာနေတဲ့အခါမှာကောင်းဆုံးလောကဓာတ်ကြီးကျုံကျုံရပါတယ်ကောင်းတဲ့လောကဓာတ်လည်းတွေ့ရတယ်မကောင်းတဲ့လောကဓာတ်လည်းတွေ့ရတယ်အဲ့ဒီလောကဓာတ်ဆိုတဲ့နေပူလာတဲ့အခါမှာဒီလေးဆောင်းမှုတော့လိုပါတယ် ဒေါကရံမိုးကြီးရွာလာတဲ့အခါမှာအဲ့ဒီမိုးအဆိုးမခံရအောင်ထီကလေးဆောင်းဖို့လိုပါတယ်ဘယ်ထီလေးဆောင်းကြမလို့အာဝိပဿနာထီလေးကိုဆောင်းရပါသတိပဋ္ဌာန်ထီလေးကိုဆောင်းရပါအတူပဲနော်အဲဝိပဿနာထီလေးဆောင်းသတိပဋ္ဌာန်ထီလေးကိုဆောင်းပြီးတော့အဲသွားလို့ရှိရင်တော့လောကရံနေနဲ့တွေ့တဲ့အခါမှာပူပေမဲ့မပူဘူးမိုးရွာပေမဲ့လည်းလောကရံမိုးတွေရွာပေမဲ့မဆူဘူးတဲ့အဲတော့အဲ့ဒီထီလေးကိုတော့ဆောင်းရပါလို့ဟွန်း ၃နာရီကလည်းပြည့်ပါတယ်နော်။ကဲနောက်ဆုံးတိုက်တွန်းပါတယ်။ဒီတော့ယောဂီတို့ရှေ့မှာတန်ဖိုးမပြတ်နိုင်တဲ့ရွှေတို့ကြောက်တို့နီလာတို့ဗရမ ्या တို့စိန်တို့ဆိုရတယ်ဘယ်ဟာကိုလူကျင်ရလဲ။ဘာလူကျင်လဲ။ဟောစိန်လူကျင်တယ်နော်။ဟောစိန်လူကျင်စိန်ပေးတယ်ခဲဆရာလေးတို့နော်သိက္ခာရှင်တို့ယောဂီတို့စိန်ပေးတဲ့စိန်ကြီးမှာအကြီးပဲ ဗရမယာရုံကြီးဆိုတာနာမည်ကြီးဗရမယာရုံကြီးရှိပါတယ်ဗရမယာရုံကြီးရှိတယ်မလားဟောကြားဦးတယ်ဗရမယာရုံကြီးဘာဗရမယာရုံကြီးဆိုလားကြားဟွန်းကြားဦးတယ်နော်တန်ဖိုးမရှိတန်ဖိုးမဖြတ်နိုင်တဲ့ဟာကြီးပေါ့တန်ဖိုးမဖြတ်နိုင်တဲ့စိန်ကြီးပဲဖြစ်ဖြစ်ဗရမယာတုံးကြီးပဲဖြစ်ဖြစ်ယောဂီတို့ရှေ့ရောက်လာလို့ရှိရင်ဘယ်လိုလုပ်မလဲကဲယောဂီကယူသွားပါယူသွားပါကျမတော့မယူလိုပါဘူး အဲ့လိုလုပ်မလားဩအပိုင်ရမှာပေါ့ဟုတ်လားယူမယ်ကဲပိုင်ဆိုင်ပြီးပါပြီရဲ့အဲ့ဒီပိုင်ဆိုင်ထားတဲ့ခုနကခြေရနာကိုကိုဘယ်လိုလုပ်ထားမလဲတေချာသိမ့်ထားမယ်မို့လားယူခြင်းတဲ့သူယူပါစေဆိုပြီးဖြစ်တယ်လို့ထားပါမလားမထားဘူးတေချာသိမ့်ထားမယ်အဲ့ဒီယောဂီတို့ပြောတဲ့စိမ့်တို့ဗရမယာတို့တဲ့တန်ဖို့အစာပေါင်းများစွာ သာတဲ့ယရနာကြီးတစ်ခုကိုတော့ယောဂီတို့ပိုင်ဆိုင်ထားရပြီ။ဘာယရနာကြီးလဲတတိပဋ္ဌာန်ယရနာဝိပဿနာယရနာကြီးကိုပိုင်ဆိုင်ထားပြီ။အဲ့ဒီပိုင်ဆိုင်ထားတဲ့ယရနာကြီးကိုတော့ဘယ်သူမှမပေးလိုက်ပါနဲ့ကိုယ့်ရဲ့နှလုံးသားထဲမှာအမြဲသိမ့်ထားကြပါလို့တိုက်တွန်းရမှာလေဟုတ်လား။နှလုံးသားတွေကပျောက်မသွားပါစေနဲ့။ထာဝရနှလုံးသားထဲမှာတည်ရှိနေပါစေလို့အဲ့ဒီလိုတိုက်တွန်းပါတယ်။အဲ့ဒီလိုထိမ့်သိမ့်မိမိတို့ သိသိထားကြခြင်းအားဖြင့်မိမိတို့အလိုရှိအပ်တဲ့မဲ့ညာဖူညာနိဗ္ဗာန်တရားတို့ကိုလွယ်ကူစွာမျက်မှောက်ပြုနိုင်ကြပါစေ။